နေနေနာရံမြေထောင်965ခုပေါ်မှာတကယ်ကြောင်းတော့ရ83ခုနီးတော်တဲ့လာစားဘယ်လိုရှိလဲတည်ရဘယ်လိုရည်မျိုးရှိတော့ရနောက်20နှစ်ဆက်ပြီးမှာကိုယ်ရဲ့ဘယ်လိုရှိဘယ်လိုရည်မျိုးရှိရ ချိန်မှာဟောကြားမှာကတော့ဝိပဿနာပြုပြီးတရားဘယ်နည်းချိန်ရောက်တော့50 56ချိန်မြောက်ပါဗျာ56ချိန်မြောက်ဝိပဿနာပြုပြီးတရားဟောကြားနာကြားခြင်းသူတို့ကြောင့်ဒေသနာတော်ကို56ချိန်မြောက်ဝိပဿနာလုပ်ပြီးတရားကိုဟောကြားပြီးဒေသနာတော်ပါရှိဒေသနာတော်ကဖြစ်တော်မူသော ရားရှင်ကိုဥစ္စာမှာရှေ့ခုံကြရအောင်ဘုရားကြီးဓမ္မကြီးရတာပြကြပါဘုရားကောင်းပါနဲ့ဘုရားရှင်ဂုံရီကိုစာရှိပြည့်ရှာစာအားရှိတော့စိတ်မှာထုံပြီးဘုရားလုံးတိဘာဝနာပွားများရည်ပဲဒီလိုသိစွာ နိုင်ကြောင်းဆို ဗုဒ္ဓံနရောနရောသမောတရဏံဒီကတံပညာပရိပါစုတိယဝိယတံသာကာရံအဂါမိကာမနရတေဝဟိတဝတံဝန္တမိကာတိကာမတ္တမနတနာနရာနရာသမောတရဏံလောကုလောကိတရိသောစိပောကိုလူလာတောင်းတကြကုန် စေတောမြတ်သူနတ်လူပြမသတ္တဝါတို့၏ဇွေရလည်းပြတော်မူသာသောဒိဋ္ဌာတလောကောလောကီနတိသောမယိမယံမြတ်ခိုင်လောတိဓမ္မာတိနေရှင်သောစေတလည်းရှိတော်မူသာသောပညာပရိပါသုတိယ သစ္စာလေးရာတရားမြတ်ကိုမေဘောတိမိတအရဟတမတိဟုသောပညာတန်သောသတိအောင်လည်းရှိတော်မူတတ်သောဝိဟတံတာကာရံသစ္စာလေးရာတရားမြတ်ကိုပကပိတ်ကုန်ဉာဏ်ဖြင့်တော်ဟောမြုဒံပညာဝိဒာတိဟုသောမိုက်တရားကို ရဟတမေဉာဏ်တရရဲ့ဖြင့်မပြတော်မူပြီးသာသောအထာယိကာမန္နယမသတ္တဝါတို့၏အစီအပေါ်ကိုအလွန်လိုလားတောင်းတတော်မူသာသောနရဒေဝဟိတာဝဟံလူနာယမသတ္တဝါတို့အား ယနိညောသုံးမသုံးသိနောမူလယလောကောလောကီမလီယုံကိုအလုံးစုံသောဂုံသိင်တကောစိတိကနာယောဘာယသောတော်မူတတ်သောကာရဏိကလူလယမသတ္တဝအညာသနာจิตေမာဂရုဏာတော်ရှင်နဲ့จิตတော်မူတတ်သော ရဂံဇာတိအစပါရမီဘုံညတိနိုင်ရှင်အနိုင်ရှင်တော်သောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူသာသောအနန္တအညာဏနဗိယောတဉာဏသာသာသုပ္ပံကြောင့်ရှိသောဉာဏ်တော်လည်းရှိတော်မူသာသော ဓမ္မောဒံဒုရောကိုေသောရိလေတအစင်တော်မြတ်ဘုရားကိုမဟာတရားဟောတရားနာ အနိမေကောဘုရားရဲ့တော်တိဘုရားမိတတယုတ်ယုံမံကချိုး၍ခြေကိုကြောပါမိမြတ်စွာဘုရားသာ do, tha do, tha do, ba bia. Wajah Raja Jaya ဝရဏီဝိပဿနာဝိတရားစောင့်ပြီးအဥဒေရေကျင့်နေရအဲ့တော့လည်းဘာနာတော်မလေးကဘုလိုလားတော့တဲ့မြို့ကောင်းသာမြို့ကောင်းကလေးကကျင့်နေတဲ့ခုအနေနဲ့ဘာနာဝိညာဉ်ဒုက္ခမှာပြန်တော့ကာကနာနာတရဏနာတိ program အဲ့ဒီလေးနဲ့ပတ်သက်လို့ဒီလိုဒီမှာဝိသုဒ္ဓိအမှန်မှန်ချိန်ကိုဒါဒီကနေ့ရထားပြီးတော့ပုံပြနေတာဒီခိုင်ကတော့ေချင်အောင်လည်းနံပါတ်1ဖြစ်တယ်ပေါ့။ဝိသုဒ္ဓိပရမစာဒီလိုပြောရမယ်ဆိုရင် preventing Dila Viloti. Later, Dila Viloti Divana, Dhammiya Kamuji Divana, Sing Singh, and Sati Chindogya Me. When Dila Viloti Divana, Dhammiya Kamuji Divana, Dila Viloti Divana, Dila Viloti Divana, စိတ်တော်ကိုစိတ်ရောက်ပြီးတော့ဒီဖြစ်စဉ်ကိုရချစ်။မစေတော်မူသတိပိုင်းမှာဒီဝရအမြင်ကြီးတွေဖြစ်နေတဲ့စိတ်ရဲ့အစဉ်အမြဲတမ်းရှိနေ စီပြေကြီးဆိုတဲ့အတိုင်းဒီလိုဒီပိုင်းမှာလည်းဒါကဒီကနေကိုပေါင်းရအထုဥပ္ပဇာရသမာဓိအပ္ပနာသမာဓိဆိုတဲ့သမာဓိနှစ်မျိုးနှစ်မျိုးသလုံးတော်၎င်းတစ်မျိုးမျိုးတော်၎င်းရရှိရင်ဒါစေတဝိပတိစေရှင်မာနိဝရဏညည်ကြီးရင်းခြင်းကြီးကျွန်တော်ပြောပြအဲ့လိုစေရှင်မာနိဝရဏညည်ကြီးရင်းခြင်းကြီး ဆိုရတာတစ်စက်တည်းကိုတည်ကြည်ပြီးတော့ဒီရဖြစ်ဒီဝိသုဒ္ဓိဘိုင်းမှာတော့ယုံနာဗရဏတရားတို့မှာဉာဏ်ကြီးစင်ကြယ်ရေးဆိုရတာဒီရဲ့စေတသမာဓိရှိနေတဲ့သူတရားကြီးရှိစေဒီတရားနဲ့ရလို့ပေါ်ပြမှာတော့ပြီးတော့ ကျုပ်လည်းတိုင်းအားလုံးတိုင်းကိုအစဉ်တိုင်းဒါမောင်ရအထုတဲ့ယုံတရားတွေကိုသိရင်ရူပပရိက္ခနာတရားတွေကိုသိရင်နာမပရိက္ခယောဂနာမသိရင်ယုံတရားကိုပိုက်ကြပြီးသိရင်နာမရူပပရိစ္ခဉာဏနာမရူပပရိစ္ခဉာဏရဖြစ်အဲလိုသုံးခုကြောင့်ဒိဋ္ဌိသုတိနဲ့ပြည့်စုံပြီးယုံတရားနာတရားပေါ်မှာပြဏ္ဍာမြတ်သက်တိုက်အောင်သိဉာဏ်တတ်ခြင်းသည် ဆိုတဲ့လိုကောင်းလေးရကျစင်းနေပြီးတော့ဒီလူမြောက်ပြီးတော့ဒီလူမြောက်သင်္ကာဥဒ္ဒနာဝိသုဒ္ဓိဥရဖြစ်တယ်လေလူမြောက်သင်္ကာဥဒ္ဒနာဝိသုဒ္ဓိပိုင်းမှာတော့ဆိုမိမိယူမသိသိထားတဲ့သုံးခုတော့လေးသုဒ္ဓိပိုင်းကစုပါသိသိထားတဲ့တရားနဲ့တရားသူယုံတရားနဲ့တရားကိုဖြစ်ပေါ်စေတဲ့အကြောင်းတရားဆောင်မိသိသိရတာပြည့်စုံတဲ့ကဉာဏ် ဒီဘက်မှာဒီလေးရတွေကမြင်လို့ရရှိတဲ့ပြောမှတတ်တယ်။မာနယုံမတရားကျော်လာနေတာဖြစ်တဲ့အတွက်နာယုံမတရားတွေကိုကျော်လာလို့မျိုးရှိဒီကဥဒနာဒီဆိုပြီးခေါ်ဒီအပိုင်းတွေကတော့အဲဒီဘက်မှာတော့ ပြည့်စရာပရိက္ခဏဆိုရင်ကျောင်းလေးများကျိုးလေးများတကယ်ကိုပရိက္ခဏတိအဲ့လိုကျောင်းလေးများကျိုးလေးများတွေကိုဘောကပြပြတိရဲ့အတွက်ကြောင့်ဒါယုံမှတန်ရာမရှိတော့ဘူးကံနဲ့ကံကျိုးပေါ့အဲ့ဒီနာမရူပပရိစ္ဆေယနဲ့ပြည့်စရာပရိက္ခဏဉာဏ်တရားတိတိပိတုတ်တိနဲ့ ကင်္ဃာဝိရဏဝိတ္တိဒီဝိတ္တုနှကောင်းကိုတော့ညာတပညာဤသင်ဤထိုက်တဲ့တရားမျိုးကိုဒီအပိုင်းမှာဒါတည်ပြီးကျင့်ရတယ်ဒီတရားတွေဒီယုတ်တရားနဲ့တရားအကြောင်းတရားယုတ်တရားတို့ဒီဒါတည်ရတဲ့တရားတွေဖြစ်တယ်အဲတော့ညာတပညာနဲ့ကျုံး အရဏပညာပိုင်းကနေဒီတိတိကျကျတရားကိုတည်ပြီးဆိုတဲ့လူတော်ကောင်းဒေတာတစ်စိတ်တည်းပြီးတော့မဟာဂုဏ်မြောက်ဖြစ်တဲ့ငါငါငါတရားတည်းတော်လေးတို့ဒီပိုင်းဒီရအောင်ဖြစ်။အမေကလည်းတရားတည်းတော်လေးတို့ဒီပိုင်းရောက်ပြီဆိုရင်တော့လူတော်ကောင်းရပါစားပြီးအလုပ်ရအောင်။အေးမိမိတည်းကြီးရယ်ရုပ်တရားနဲ့တရားအတော်တရားအတူတရား ဒီတရားတွေကိုလက္ခဏာဤသုံးနဲ့ပြင်ပြီးတော့ဝိပဿနာရှိပါသုံးတတ်ရဖြစ်အဲဒီလိုမိမိတရားရဲ့ယုံတရားဉာဏ်တရားအကြောင်းတရားလို့ခေါ်တဲ့တရားတွေကသင်္ခါရအမြင်ရတာဒုသင်္ခါရတရားတွေရဲ့ ခဏလေးလေးလေးကြည့်ပြနေရင်ကိုကြည့်ပြီးတော့မမြဲဘူးအနေစာဖြည့်ချင်းဖြည့်ချင်းတရားရဲ့အနေစာတွေရဲ့အတွက်ကြောင့်ဆင်းရဲတွေဒုက္ခရေကကမ္မနိဒနာပိတိယနရေကိုအစုံမရဘူးအနတ္တအဲ့ဒီလက္ခဏာကြီးသုံးတယ်ဒီအစုပါသုံးတဲ့နိုင်တဲ့ရင်ခန္ဓာကမ္မနိဒနာတ္တဟုတ်သူစတင်ပြီးတော့ ရရှိပြီးတဏှာတဏှာဉာဏ်ရဲ့ဒီဘက်ကကြည့်တဏှာတဏှာဉာဏ်မှာဒီလိုတဏှာတဏှာဉာဏ်ကနေပြီးတော့ဒုယုဏဓမ္မတွေကိုဒီလိုတဏှာမှာပေါ့ဒီယုဏဓမ္မတွေပါတော့တဏှာကြည့်တဲ့အခါဒုယုဏဓမ္မသင်္ကားတွေအနာတိစုပ္ပတတိတိုင်းအောင်ကြည့်ကြည့်ဖြစ်ကုန်တာလည်းနည်းနည်းအဆိုင်ပြီးလက္ခဏာရေးသုံးတယ်နေပြီးဒီလိုမျိုးတဏှာချက်ပြီးယူပါတော့တဲ့နိုင်လို့ဥရိယပြည့်နိုင်ရောက်တယ်

ပြန်ငကငကဉာဏ်တဲ့ဆောင်ဝိသုဒ္ဓိပိုင်းမှာနာဝိပဿနာဉာဏ်ကိုရရှိပြီးဝိပဿနာဉာဏ်သက္ကငကဉာဏ်တဲ့ဆောင်ဝိသုဒ္ဓိပိုင်းဤသက္ကငကဉာဏ်တဲ့ဆောင်ဝိသုဒ္ဓိပြည့်စုံပြီး အဲ့လိုလက္ခဏာလက္ခဏာဝိတ္တိပြည်လုံးကြီးဆိုတဲ့ကောင်းတရားတစ်စိတ်တည်းကိုလက္ခဏာနဲ့ကိုကြည့်ကြအောင်ကြိုးစားနိုင်ခဲ့ရင်ဒါဥရိယပြဉာဏ်အမျိုးပိုင်းကြုံပြီးတော့ဝိပဿနာဉာဏ်ရောက်နေကိုပြောတော့ပါတဲ့အခါဥရိယပြဉာဏ်အရှင်မရောက်ပြီအဲ့လိုဥရိယပြဉာဏ်အရှင်မရောက်ပြီဆိုရင်အစပြီးပြိပ္ပဏ္ဍာထား အဲကနေပြီးတော့ဆက်ပြီးတော့ဒီဘောသမဏရေကိုပြန်ပြန်ပြတ်နေတယ်ဒီဒီကိုအလိုလိုမှနေတာဒီဘောသမဏရေကိုဒီကရဏနာတနာဝိတ္တိခေါ်ပြီးတော့ဒုလနာဉာဏ်ကြီးကြီးတဲ့ဥပဒနာဉာဏ်ကြီးသုံးပါးတဲ့ပုညကောင်းတဲ့ဆိုတဲ့ဒုက္ခဉာဏ်ပုညကတော့ဒါမျိုးလိုလားတော့တတ်တဲ့ဒါလေးကဘုမဉာဏ်ပုညနဲ့ပေါ့ဒီရင်းကြီးလို့ဉာဏ်တတ် အဲ့ဒီမှာလေးမှာဉာဏ်ကြီးစုနေပြီဆိုတဲ့အခါမှာဉာဏ်တက်ပြီးတော့ပြည့်စုံတာ။ရောင်းလေကြောင်းလေဒီဒုဝိတ္တိခုနကရှိနေရောင်းလို့အားလုံးဒီကနာထောက်တာသူပြီးအားလုံးဒီနေသူအားလုံးရဘောကြအားစတဲ့ကြည့်တယ်။အဲ့ဒါပြီးတဲ့အခါမှာတက်စစ်တက်ပြီးတော့ဒီဝိပဿနာဉာဏ်လေးကိုဒီခေတ်ကို အောင်စင်ကြံချစ်ဖို့အရေးကြီးတယ်ဆိုတော့အားလုံးအကြံကြိုက်တော်သေးဘုရားမှာပြောလာတာတော့ဒီလောက်သုတ်ဒီပါပြီးရခါကျတော့စေတဝိသုတ်ဒီပါပြီးရခါဒိဋ္ဌိဝိသုတ်ဒီပါအခုလည်းရှိရောက်လာတော့ပြန်သင်္ခါဝုဒ္ဒနာဝိသုတ်ဒီပါတကယ်ကဝိဒနာဝိသုတ်ဒီပါမှာလည်းဘုရားမှာဝိသုတ်ဒီအဲဒီကြောင့်ဉာဏ်မှာလည်းဒီသုတ်ကံကြောင့်ဉာဏ်မှာပါဒီသုတ်ကံဒုတိယမှာပါဖြစ်ပေါ် ပြစ္ဆုတ်ကံကြောင့်တရား၅ပါးကြောင့်နာဂံဒုတရား၅ပါးဖြစ်ဒီပိုင်းကိုလည်းဟောခဲ့ပြောခဲ့ပြီနေတော်ဆိုပြစ္ဆုတ်သမုပ္ပါဒ်ဉာဏ်တည်းရဲ့ပြစ္ဆုတ်သမုပ္ပါဒ်လူလုံးမှာဒေသနာကိုပါသိလို့လူလုံးမှာလည်းပြစ္ဆုတ်ကပရမတိတရားအစကနေအဆုံးတိုင်အောင်အလေကနေအဆုံးတိုင်အောင်လူသားရဲ့လူလုံးမှာဒီဉာဏ်တည်းရဲ့ပရမတိဖြစ်တဲ့ဒါအဝိဇ္ဇာမတိ ကိုတိုင်အောင်ဒါရှိပါတော့တဲ့ဒီအဲပရမလေးကိုကျွန်တော်ဟောခဲ့တော့ဘယ်ရောက်လဲဒီကလေးကဘောဓိစီဟာဇာတိဆိုတဲ့အပိုင်းလေးကိုနည်းနည်းစခဲ့အဲ့တော့ဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုပြီးကျွန်တော်တော့ခဲ့အဥပါဒနာကြောင့်ဘဝဖြစ်တယ်ဘောဘဝမှာ ဓမ္မဘဝနဲ့ဥပပတိဘဝနဲ့အကျိုးရှိတယ်ဒီလိုလေးပြောခဲ့ပြီးခုဘောဓိစေအစာဒီဘိုင်းကိုလည်းရောက်မူရင်းမြောင်းပါဠိလေးကိုစာပြီးတော့လည်းဟုတ်ဒါဟောရတာကြတယ်အဲ့တော့မူရင်းပါဠိလေးကိုစာပြီးတော့ဟောရတာကြရအောင်ဆိုရဲ ဤဘောပစ္စယဇာတိယကတည်းကတထာဂရဏဘောပစ္စယဇာတိဟောဘောရောက်ဇာတိဖြစ်တယ်ဆိုတာပါလေတထာဂရဏဘောပစ္စယဇာတိယာတေတံတေတံတထာဂတံနိတမိတထာနိကာယိဇာတိတေနာတိဩဂတိအဘိနေကတိ ခန္ဓာနံပါတုပါဝအာယရဏံတရိကာဝအယံဥဒ္ဒတိဘဝသစ္စာဇာတိအဲဘောဓိဇာဇာတိနဲ့ပတ်သက်လို့ဘောဓိဇာဇာတိဆိုတာပါလေပြီးတော့ဒေဒဒေဒသတ္တနန္တမိယမိတရမိပါယေဒေဒဒေဒသတ္တနထိုထိုထိုထိုသတ္တဝါတို့ဤကံမိတံမိတရမိပါယေထိုထိုသတ္တဝါမောင်းနာ ဒါတတ္တဝါတွေအဲ့ဒါအဲ့လိုတတ္တဝါတွေဒီဒေနံဒေနံတတ္တံလိုလိုတတ္တဝါတို့ဤကံဤကံဤတတ္တပိခာယိလိုလိုတတ္တဝါပေါ့မယ်ဇာတိယာဇာတိအတိတိတိယာတေဇာတိအရင်ကောင်းစွာတိတိတိယာဩဂတိအကြီးအမိဝန္ဒနာကြောင်း၏တယောက်စီတိယာပိဋကတိအကြီးကနာအတိယာပိဋကတိအ ဒီဘဝအတ္တကဒီဒီခန္ဓာနာမဒုက္ခခန္ဓာတို့ဤခန္ဓာနာခန္ဓာတို့ဤယောပတ္တောဒီဒီဒီအာယရဏနာအာယရဏတို့ဤယာပတိယောပတိလောဘောအတ္တိယာတိတိအတ္တိစီဘယံဒီကိုဘဝတစ္ဆေယတာတိဘဝတိဟူသောအကြောင်းကြောင့်ဇာတိတိတိမိဥဒတိသောဘာတိအဲ့တော့ ဒီမောပစ္စယဇာတိတဲ့ကလည်းရိုးရိုးလေးကိုလည်းစပြီးနားလည်ရမှာကဒေတာဒေတာတတ်တာတတ်တော်ကုကုဒါတတ်တော်ပြီအဲ့ဘဝတစ်ခုကနေပြီးဓမ္မဓမ္မတတ်တာနေကလည်းထိုထိုတတ်တော်မှာအပေါင်းဆိုရပါဆိုတဲ့တော့တတ်တာလောကတတ်တာလောကကြီးရဲ့ကိုတတ်တော်ပြီဒါရောက်ရှိတာဒါကိုဇာတိဖြစ်တတ်တော်မှာတတ်တာလောကကြီးရဲ့မှာတတ်တော်ပြီ စပြီးဖြစ်တယ်ဇာတိတေရာတိကောင်းစွာဖြစ်တယ်ပြီးတော့ဩဂန်ဒီအမိဝါမှာပင်ရောက်ပြီးတော့တုံနေအပိနိဗ္ဗာတိအဘဝနဲ့အခုဖြစ်လာတယ်ခန္ဓာယံပါဠိဘောင်းခန္ဓာတွေဖြစ်လာပြီပြီးရဲ့ခါကျမှအာယတနာပရိဒါဘောအာယတနာတွေကိုလည်းရလာတယ်ဟောဒါကိုဒါဘဝပစ္စယဇာတိလို့ ဆိုတာဒါနားလေတော့အဲ့ဒီနေရာလေးမှာလည်းစပြီးခဏလေးကိုကြည့်ကြရအောင်ဘောဓိဆရာဇာတိအကြောင်းကိုမပြောဘူးဒီမှာအဓိကသဘလုံးကဘာလဲဆိုတော့ဇာတိဒေသာတိဩဂန္တိအပိနိဗ္ဗာန်ခန္ဓာနံပါတုမောအာယနာနံပတိလာ ခန္ဓာနာပါဠိလာဘောအာယရဏံပတိလာဘောဆိုတာဒါသူတို့အဓိကပညာမှာနားရထားရအဲ့တော့ဘုဟုရှိတော့အောင်သူတို့ဘာပါခဲ့လို့ဆိုတော့သင်္ခါရပစ္စယဝိညာဏံဆိုတာပါခဲ့အဲ့သင်္ခါရပစ္စယဝိညာဏမှာကြတော့သူကသင်္ခါရရှိတော့တော့ဝိညာဉ်တည်းအတိတ်ကြောင့်တော့ပစ္စုပန်ဝိညာဉ်တည်းဆိုတော့ဘုရားတို့လူသားတွေလည်းဒီပစ္စုပန်ကာရကိုတက်ရဲ့ကြည့်နေပြီးတော့ အဲ့တော့ဝိညာဉ်မရှိတဲ့ဇာတိဆိုတာလည်းရှိသေးတယ်။ဘာမရှိတဲ့ဇာတိတွေတော့ဝိညာဉ်မရှိတဲ့ဇာတိပါဗျာ။ဝိညာဉ်မဖြစ်တဲ့ဝိညာဉ်မရှိတဲ့ဇာတိဆိုတာရှိသေးတယ်။သို့တော်လည်းဝိညာဉ်ပြည့်တဲ့သင်္ခါရရပြောတယ်။ရရင်ဒီဝိဇ္ဇာသောဘဒေသနာတော်ကြီးကိုပေါ်တဲ့အခါရရှင်ရဲ့ဒေသနာတော်ကိုပြည့်တဲ့ဆံပေရှင်ရှင်သားရဲ့အတ္တဝါရဲ့အိမ်ကြီးရိုက်ကြည့်ပြီးတော့ဟောရတယ် အဲ့တော့ဒီပြင်သောကာလကိုဥတည်ပြီးတော့ပြင်သောကာလပုံကိုဥတည်ပြီးတတိယနေ့ဒီလူနိုင်ဉာဏ်မှာပေါ့ဒီတတ္တဝါတွေထဲမှာဒီခန္ဓာငါးပါးရှိတဲ့တတ္တဝါတွေဥတည်ပြီးတော့ဟောခြင်းရဲ့အခါကျတော့အတိတ်ကအဝိဇ္ဇာနဲ့သင်္ခါရအဲ့ဒီကသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဒီမှာပြည့်တယ်လို့ပြောတော့ဝိညာဉ်ပေါ့ရရှိပေါ်တယ် သကုဝိညာဏသောတဝိညာဏကာလဝိညာဏသေဘဝိညာဏကာယဝိညာဏနောဝိညာဏဒီလိုမျိုးအဟောအဲ့မှာဒီပြိဿန်ဒီဝိညာဉ်ကိုလည်းဦးလေးကိုသွားမှာကြည့်တယ်အဲ့ဒီလိုသူကဘုရားပြောတယ်ဒီလူသားလေးနတ်လေးဒီဒီလောကရာဘုံတွေမှာကျုံနေတဲ့ဓမ္မလေးဒါအရိယဘုရားလေးပါတာပေါ့ဒါပြိဿန်လေးရဟောဒီမှာကျတော့ဘဝပြည့်စရာဇာတိလေး ဇာတိကိုလည်းအဲ့လိုမဟုတ်တော့ဘူးနဲ့ခန္ဓာနာဘာလူဘောအာယနာနာပရိဒါဘောခန္ဓာလူကြီးကြည့်ချင်းတဲ့ခါအဲ့မှာတော့ဘုံကျုံးပစ္စုပန်ပြောနေတာကအတိတ်ကအကြောင်းကြောင့်ဆိုလူသားတွေဒီကိုယ်ကိုကြောက်တာအဲ့တော့အတိတ်ကအကြောင်းကြောင့်အတိတ်ကဒီသင်္ကာရဒီမှာဝိညာဉ်ဖြစ်တယ်ပရိဒါတွေဝိညာဉ်ဖြစ်တယ်ဆိုတဲ့အိုင်းတော်တော်ဒီပစ္စုပန်မှာဆက်လက်ပြီးတော့ဒူတောင်နဲ့ဒီဓမ္မဘောဝအကြောင်း အနာဂတ်မှာလည်းဆိုတော့ဘယ်ဘုံဘုံကရောက်နေလို့ပြောလို့ရတယ်အဲ့လိုရောက်နေတာပုံပုံကိုမြင်နေကြတော့ဒီဝိညာဉ်ရှိတဲ့ပရိဒဏ်တွေဇာတိတွေမဟုတ်ဘူးကိုယ်ရင်ကြီးတဲ့ဇာတိတွေရောက်နေတယ်ဘယ်လိုနားလဲသိချင်းဒီမှာပေါ်တယ်လို့နားလဲရတယ်ကဲကောင်းနေရရောလို့ဒါကတော့ဒီဘဝတရားဇာတိအဓိကခန္ဓာတွေရလာတဲ့အာယတနာတွေခန္ဓာတွေဖြစ်ပေါ်လာတဲ့အာယတနာတွေ ရရှိလာလေဆိုတာကိုနားလည်ရအဲ့တော့တို့လျာတို့မှာကြည့်ပြီးတော့ခန္ဓာလေးအခန္ဓာနံပါတ်လို့ပေါ့ခန္ဓာလေးအသိစားဖြစ်ပေါ်တာ။အော်ဖြစ်ပေါ်လာတယ်ဆိုတော့ဘိုးဦးဇင်းတို့ကသင်္ခါရပစ္စယဝိညာဉ်ကိုနှိုက်ထောက်ကြည့်လို့ရှိရင်သင်္ခါရရောဝိညာဉ်ဖြစ်လာတဲ့ဘောဦးဇင်းတို့ပြည်တယ်လို့ဒီမှာလည်းမစားဘူး။ဒီဒါပဲလား။ဒါပဲလားဆိုတော့ဘိုးပြည်တယ်ဝိညာဉ်တွေကသူ့တဲ့တည်လို့ရအောင် မရနိုင်ပါဗျာမရနိုင်ဘူးသူ့ရဲ့ပြည်ရွေးပြီးတော့ဖြစ်ရရုပ်တရားအမသာရုပ်ကြည့်ရမယ်ဘနောက်ကဒီနေ့ရှင်မောရှင်ပဲဒါစေတသိက်ကိုကြည့်ရအဲ့တော့နောက်ချက်ဆင်းပြီးဘာသာဟောရလို့တော့ဝိညာဏပစ္စယနာမရူပံဆိုပြီးဟောနိုင်ရုပ်ဆက်ဟောအဲ့တော့အဲ့မှာကျတော့သူကလို့ပေါ့ဖြစ်စဉ်အတိုင်းလေးတော့ဆိုတော့အခုဒီမှာလက်ရအောင်ဘောပစ္စယဇာတိကိုအဲ့လိုပေါ့ဘုရားရှင်ကဘယ်လိုဟောလိုက်တော့ ခန္ဓာယာဒီဆိုတော့ဒါလည်းဒီကိုသိသိတဲ့ခိုင်ပါဘူးဒီဒီလောကရာပုံမှာဖြစ်တဲ့ပုဂ္ဂိုလ်တွေတော့ခန္ဓာ၅ပါးရတယ်အဲ့ဒီပုံမှာဖြစ်တဲ့ပုဂ္ဂိုလ်တွေတော့ခန္ဓာ၄ပါးရတယ်မာရညာပုံမှာဖြစ်တဲ့ပုဂ္ဂိုလ်တွေတော့ခန္ဓာ၄ပါးရအဲ့ခန္ဓာလေးဒီစားဖြစ်ပုံမှာရှိဒါဒီဘဝကြောင့်ဖြစ်လို့ပြောတယ်နောက်ပြီးတော့ဗာကြပြောတော့အာယတနာနံပတိလာဘောအာယတရရရှိခန္ဓာလေးရဖြစ်တဲ့ အာယနာတွေတတ်ရှိအဲ့တော့အစကာယနာသောလာယနာစရှိအားဖြင့်ပေါ့အဲ့လိုအကြည့်ရောအာယနာတွေပြည့်စက်တွေကဖြစ်တာလေသင်္ချာရရှိတာလေလို့ပြောတာအဲ့ဒါဒီဘဝပစ္စယဇာတိပဲပါတယ်လို့ဘဝပစ္စယဇာတိပါဗျာဘဝပစ္စယဇာတိအဲ့တော့ဦးဇင်းတို့ဒီနေရာမှာ ဝါနိစယဇာတိဆိုတာလေးကိုဆက်ပြီးပြောဟိုပြီးခဲ့တဲ့ဘက်ကမှာပြောခဲ့တယ်နော်ဘဝပစ္စယဇာတိနေရာမှာဘဝဒီဘယ်ဘဝကိုယူရမလဲဆိုတော့ကမ္မဘဝကိုယူရမယ်ဘာဘဝကိုယူရကမ္မဘဝကိုယူရပါတယ်ဖေ။ဟောဘဝကအကြောင်းနေရာမှာရှိသွားတယ်။အဲ့ဒီဘဝဆိုတဲ့အကြောင်းကြောင့်ဇာတိဖြစ်တယ်လို့ဆိုရင်ဘဝဒီ တည်အကြောင်းအရာမှာတည်ရဲ့ဘဝကိုကြည့်မယ်ဆိုရင်ကာမဘဝကိုယူရမယ်ဘာလို့ယူရမလဲအကြောင်းအရာမှာရှိတဲ့ဘဝကိုကာမဘဝလို့ယူရပါတယ်ဖေဟာကာမဘဝလို့ယူရတယ်ဒါကြောင့်မလို့စေလို့ခုခုရှိရှိပါလို့ခဲ့တာဥပါဒနာပစ္စယဘဝမှာကာမဘဝနဲ့ဥပါပတ္တိဘဝရှိရဲ့ပြောပြီးတော့ကာမဘဝကဖြစ်ပြောင်းဥပါပတ္တိဘဝကဖြစ်ခြင်းဘာလဲလို့ကာမဘဝကဖြစ်ကြောင်း ဥပပတ္တိဘဝကဖြစ်ခြင်းဘဝပါဗျာဒီရှင်ဒါကြောင့်မလို့ဖြစ်ကြောင်းနေရာဒီကမ္မဘဝဒီခုဘောဓိစာစာကြီးသူအကြောင်းနေရာနေရာဖြစ်တယ်ပဲဒီကမ္မဘဝကိုရလေဟောဖြစ်ခြင်းကတော့ဥပပတ္တိဘဝဆိုတာဒီဇာတိထဲမှာသူကအကျုံးသွားတယ်ဒီလိုနားလေရအဲ့ဒီဉာဏ်မှာသိတော့ခန္ဓာလေးဖြစ်တယ်အာယတနာလေးခန္ဓာလေးဖြစ်ပေါ်လာတဲ့အာယတနာလေးရရှိတာ ဆိုတဲ့အိုင်အနေနဲ့ဒီဇာတိဖြစ်တယ်ဆိုတာကမိဝါလေးမှာနေတော့ဇာတိဖြစ်ခံရမတတ်ဟုတ်ပဲဝါရစာလုံးမှာပုတ္တိအကျိုးအနေနဲ့ဒီကံစရုပ်တွေနဲ့စိတ်တွေစိတ်တွေတန်ကြောင်းဖြစ်တဲ့ဝိပ္ပစိတ်ဝိပ္ပစိတ်စိတ်တွေဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းဒီပဲဒါလေးလည်းပဲကမ္မပစ္စယဘဝဘာလဲလို့ကမ္မပစ္စယဘဝပါဗျာ ဘဝပစ္စယစာတိလို့ပြောတာနော်ဘဝပစ္စယစာတိလို့ပြောနေတာနော်ကမ္မဘဝပစ္စယဇာတိပါတယ်ရောကမ္မဘဝပစ္စယဇာတိပါဗျာကမ္မဘဝပစ္စယဇာတိလို့နားလေအဲ့တော့ဆိုရင်ပြောနေတာကအခုဆိုကြပါဦးဦးဇင်းတို့လက်ရှိဦးဇင်းတို့ရဲ့ဇာတိကိုပြောပါဆိုရင်တော့ဒီဘုံရအားလုံးကနားတဲ့ကာကတော့အမိဝမ်းထဲမှာစပြီးတော့ပြည်တန်နေတာဒီဒါဇာတိပဲ ဒါကဖြစ်ခြင်းတော့ဖြစ်ခြင်းအဲ့တော့သူဒီတွေကဒီခုနပြောတဲ့ကာမဘောဝသစ္စယကာမဘောဝဆိုတဲ့အကြောင်းကိုသိလာတဲ့ဇာတိပြီးတဲ့ကအဲ့မှာလည်းသူတို့ရဲ့ဖြစ်ခြင်းကရပ်သွားတာဆိုမဟုတ်ဘူး။ဟောအဲ့ကနေပြီးတော့ဒါကလည်းတော့ကျော်ခုအသက်50ရှိရဲ့လူက50 60ရှိရဲ့လူက60စသည်အားဖြင့်မိမိတို့တန်ရောက်တဲ့ဒီအမိဝမ်းရဲ့ပြိတန်နေတဲ့အချိန်ကစပြီးတော့တော့ ကံကြောင့်ဖြစ်တဲ့ယုတ်ဘက်ကဆိုရင်ကမ္မတာယုတ်ဒီဖြစ်မယ်။အော်နာဘက်ကဆိုရင်ဝိဘက်တာဝိဘက်စိတ်နဲ့ဒိုဝိဘက်စိတ်နဲ့ရှင်တွဲဖြစ်မယ်စိတ်တိတ်။အဲတော့ဝိဘက်စိတ်စိတ်တိတ်စိတ်စိတ်တိတ်ဖြစ်။အဲဖြစ်တိုင်းဖြစ်တိုင်းဒီအဲဖြစ်မှုကိုသာပြီးခေါ်တာ။အဲဖြစ်မှုကိုသာပြီးခေါ်တော့နားလည်တော့ပြောလို့တကယ်ကြီးမကြီးတရားနာနေတော့ဒါဇာတိစိတ်တွေမဖြစ်ဘူးလား။ဇာတိစိတ်တွေဖြစ်ပါတယ်ဗျာ။ အဲ့ဒီကြားသိခြင်းကဝိပဿနာအဲ့ဒီကြားသိတဲ့ကဝိပဿနာတော့ဥမာကုလိုဘောဓမ္မနဲ့ဆက်တဲ့တရားတွေကိုကြားနာရတယ်ဒါကုသိုလ်ရဲ့အကျိုးအကေဒီခါတဲ့နာမစံတော်ဝဲဒါရောစင်းဒုက္ခမှလွတ်မြောက်ရမှာဟုတ်တဲ့အတန်ဝေကိုကြားရပြီဆိုရင်တော့ဒါအကုသိုလ်အကုသလဝိပဿအကုသိုလ်ပဲအကျိုးဝိပဿနာ ဘာပဲဖြစ်ဖြစ်ဒီကြာတိစိတ်ကြည့်ပြီးတို့တွေကဒါအကျိုးမိပဲစီအဲ့အကျိုးမိပဲစီကြီးဖြစ်တိုင်းဖြစ်တိုင်းဒီအဲ့ဒါကမ္မဘဝပစ္စယဇာတိဗါတယ်လို့ကာမဘဝပစ္စယဇာတိပါဗျာဒီလိုကိဇာတိတွေကဘာကြီးဒါဘဝပစ္စယဇာတိကိုဘယ်လောက်ဆိုဒါရုပ်လုံးပေါ်တော့ အဲ့တော့ကိုမိမိတို့ကြားနေတယ်မြင်နေတယ်ဒီလိုစိတ်တွေခြေတန်းခြေတန်းဒီမိမိတို့ဘယ်လိုဘဝမှာဆင်ခြင်ရမလဲဆိုတော့ကံအဘောဝပစ္စယကံမဘောဝဒီလိုတော့အကြောင်းကြောင့်ရလာတဲ့အကျိုးတရားတွေဘယ်လိုနားလဲတာတော့ဉာဏ်လေးတွေတခုခြေတန်းမြင်လေးတွေတခုခြေတန်းတန်လေးတွေတခုခြေတန်းတွေ့လေးတွေတခုခြေတန်းခြေတန်းတာသင်စားတဲ့စိတ်တွေပေါ့အခြားကြောင့်လို့လောကီနေတဲ့မှာရှိနေတာပေါ့ပြထား အဲ့တော့အဲ့လိုဇာတိတဲ့ရည်ကြီးတဲ့ဇာတိတဲ့ဆိုတဲ့ဒါလို့ဝိပက်စစ်တွေပေါ့တရားကြီးအကျိုးစိတ်တွေจิตာจิตာမိမိတို့ကဘယ်လိုသုံးသပ်ဆင်ရမလဲဆိုတော့ဓမ္မဘဝပစ္စယဘာလဲတော့ကမ္မဘဝပစ္စယဇာတိပါဗျာကမ္မဘဝပစ္စယဇာတိကမ္မဘဝဒီဟူသောကမ္မဘဝဒီဟူသောအကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့ဇာတိ လည်းနားလေတာဘောဓကမိမိတို့ရဲ့အနာဂတ်ကိုလမ်းမှန်းလို့ဒီဒီဘောကစတိတက်ပြီးတင်ရောနာနာကဘောကမှာသွားပြီးတော့ပရိဒဏ်တွေတွေ့တယ်အဲပရိဒဏ်တွေဒီနေရာရဲ့အချိန်မှာတော့ဒီကမ္မဘောကပြည်စရာဇာတိရောဘာလို့တကယ်ကြီးမှာဒီနားလေပြတာပေါ့အခုပြစ္ဆုတ်ကမှာလည်းလို့နားလေတာအဲ့တော့ဒီနေရာမှာပြစ္ဆုတ်ကဒီဘောကမ္မပြစ္စရာကမ္မဘောကပြည့်စရာလို့ဘယ်လိုပြောနေရလဲပြီးခဲ့တဲ့ဘက်ကလည်းဒါလေးကို တော့ပြောပြီးတာမျိုးတွေသို့တော်လည်းဒီမှာဖြတ်ပြီးတော့ဟိုသင်ကိုပြောကြရအောင်ပြောကြရအောင်ဆိုတော့ဘာပြောချင်လို့ဆိုတော့ဒီမှာဘဝအနေနဲ့ဘဝအနေနဲ့ကြတော့သင်တို့ဒီမှာပြဘဝနှမျိုးရှိတာဘဝနှမျိုးထဲမှာဘာကြောင့်ကမ္မဘဝကိုယူရတာလဲဘာကြောင့်ကမ္မဘဝကိုယူရတာလဲဆိုတော့ကျွန်တော်ကပြောသလို ဘဝနှမျိုးရှိပေမဲ့ကမ္မဘဝဖြစ်အောင်ဖြစ်အကြောင်းတရားအနေမှာသူကရှိနေတယ်ဆိုတော့သူ့ကိုဘဝသိစရာစာရင်းနဲ့အကြောင်းတရားနဲ့ကမ္မဘဝကိုပြောတာသူ့ရဲ့ဘဝကိုမရှိရအောင်အဲ့ဒါလည်းလို့ဆိုတော့ထပ်ပြီးတော့စာရင်းကအတန်ပြောရပါဆိုရင်ဘောဓိပြတာကမ္မဘဝကမ္မဘဝအတိတ်ဒီဘောဒီညာမှာဘဝသိစရာစာရင်းမှာဘဝအရာကမ္မဘဝရမယ်လို့ပြောတယ် ဒီလိုပြောနေတဲ့အခါကျတော့ကျွန်တော်နောက်မှဆက်ပြီးဖွင့်လာလေးဒီမှာပို့ပြီးတော့ဟိုနားလည်ရတွေ့ရဘယ်လိုလဲဆက်ပြီးတော့ပြောလို့ဆိုတော့ဘောဇာတိပစ္စယဘောဇာတိယပစ္စယောတိဟောဘောဆိုတဲ့နေရာမှာဇာတိရဲ့အကြောင်းဖြစ်တဲ့ဘဝဆိုတာတဲ့ဆိုပြီးတော့ပါဘာကြောင့်ဒီကမ္မဘောကိုဒီပါလဲဆိုတော့ဒီကိုလေးပြောချင်အဲ့တော့ဒီမှာဘာပြောတာလဲဆိုတော့ဦးဇင်းတို့ဗေဒအကြောင်းတရားတွေ နိုင်ရှိပြီးတော့ကြားတယ်။အဲဝိဒ္ဓအကြောင်းတရားတွေနဲ့နိုင်ရှိကြတယ်တော့ဒီဇာတ်ထဲမှာဒီတဲ့ပြောတာပါလို့ဒီခါလေးမှာဦးဇင်းတို့ဒီကံဆိုတဲ့အကြောင်းတရားတော့မရှိခဲ့ဘူး။ကံဆိုတဲ့အကြောင်းတရားကြောင့်မဟုတ်ခဲ့ဘူး။ဗဟိတအကြောင်းတရားတွေသူညီနေရင်အကျိုးတရားတွေဗဟိတမတူညီဘူးလား။မတူညီနိုင်ပါဗျာ။ အဲအကျိုးတရားအနေနဲ့တော့ဗိဓကံဆိုတဲ့အကြောင်းတရားမရှိခဲ့ရင်ကံဆိုတဲ့အကြောင်းတရားကိုခဏပြေးထားလိုက်ကံဆိုတဲ့အကြောင်းတရားကိုပြေးထားပြီးတော့ဗိဓအကြောင်းတရားတွေပေါ့သူညီနေဆိုရင်သူတို့တရားညီနိုင်တာပေါ့သို့တော့ကံဆိုတဲ့အကြောင်းတရားမတူညီရင်တော့ဗိဓအကြောင်းတရားတွေလောက်ပြေးတူညီတူညီအကျိုးတရားကတူညီနိုင်ပါမလားမတူညီနိုင်ပါဗျာ အေးအဲ့တော့ဦးဇင်းတို့ဒီမှာခုဟိုပေါ့ဗိဓာအကြောင်းတရားတွေပြညီတယ်ကံဆိုတဲ့အကြောင်းတရားကိုခဏပြေထားကံဆိုတဲ့အကြောင်းတရားကိုခဏပြေထားပြီးဗိဓာအကြောင်းတရားတွေပြညီတယ်ဆိုရင်သူတရားပြညီလို့လေးပေါ့ဆိုရပါဆိုကြည့်ရတော့ဒီဥမာမျိုးစေ့လေးတစ်ခုကိုစိုက်တာသူ့မှာကံမပါအောင်မဆိုရပါဆိုတာတရေလေးစိုက်မယ်အာစဘာစိုက်မယ်ဒီလိုမျိုးဒါမျိုးစေ့ကြီးဒါကလည်းမြေနဲ့အတူပေါ့ကျန်တဲ့ အာရေလောင်းပေါင်းတယ်အကုန်လုံးတူအောင်သင်လို့စိုက်ထူလိုက်ဒီအတိပွင့်ကုန်အဲပင်ဖြစ်လာကုန်အပူကုန်ပွင့်ကုန်အတိတိကုန်အကုန်လုံးဒီရေကုန်ရမတူနိုင်ဘူးလားတူနိုင်ပါတယ်ဗျာဒါကြောင့်မို့လို့ကံစုတဲ့အကြောင်းတရားသူ့မှာပါလိမ့်လားမပါတော့ဘူးကံဆိုတဲ့အကြောင်းတရားမပါဘူးဗိဒ္ဓအကြောင်းတရားတွေကိုကုညီအောင်လုပ်လိုက်လို့ရှိတယ်ဒုတိယတစ်ခုအနေနဲ့တော့သူကကုညီနိုင်တဲ့သဘောရှိတယ်ဒါပေမဲ့ဒီမှာဆက်လို့ဒီ ဘဝပစ္စယဇာတိမှာကြတော့ဘဝပစ္စယဇာတိမှာကြတော့ကံဆိုတဲ့အကြောင်းတရားဆိုတာသင်ဆောင်ပြဘယ်လိုသင်ဆောင်လဲခုနဗေဒအကြောင်းတရားတွေပြီးပြီဗေဒအကြောင်းတရားတွေပြီးပြီပြီးအောင်အားတယ်အဲ့တော့ဗေဒအကြောင်းတရားတွေပြီးပြီဘယ်လိုပြီးရောဥမာဆိုကြပါစို့ဦးဇင်းတို့မိဘနှစ်ပါးဆိုတာဒီမိတွေနဲ့ဒီဖပါတယ်အဲ့မိဘနှစ်ပါးတူညီတယ်မိဘနှစ်ပါးတူညီပြီးရဲ့အခါကျတော့ဗာဖြစ်တော့နောက်တစ်ခု သူမိဘနှစ်ပါးတူညီရုံနေမဟုတ်ဘူးတဲ့တတ္တနံယမကာနံပြီးဟောတတ္တဝါတွေကအတုတကောဝအစုံလိုက်ဖြစ်လာဇုံလိုက်ဖြစ်လာတယ်ဆိုဘာလို့လဲဆိုတော့သူတို့ဘာလို့နားလည်လဲအောင်ပြောတယ်ဟာသူမိခင်ဖခင်တွေကတဲ့ဘာဖြစ်လာလဲဆိုတော့အမောဝုသာသမီးယေနာထူပါလေဆိုတာအဲ့ဒါဆိုရင်ဒါတတ္တနံယမကာနံပြီးအတ္တဝါတွေအတုတကောအရှင်သွင်းပြီးဇုံဖြစ်လာအဲ့တော့ အကြောင်းတရား၄ရာအကြောင်းတရားကိုဒီဒီမိကေဒီဖကေအကြောင်းတရားကအတူတူအတူတကွာလဲလောကလူလောကတွေကိုရောက်လာပြီဒါပေမဲ့ဘာဖြစ်လဲတော့တဏှာဟိနတဏိကတာဒီဝိသေတောတော့သူတို့ရဲ့ယုံယုံဉာဏ်မှုအမြင်ဉာဏ်မှုတရားမှာတော့ဆိုယုံဉာဏ်မှုအမြင်ဉာဏ်မှုဒီကိုပဲနောက်တစ်ခုမှာထည့်ထားတယ်ဆိုတော့သွန်လာဒုက္ခနာယုံစင်လာမှုယုံစင်မလာမှုဟောဒါလေးပါတယ်အဲ့တော့ ဆိုကြပါစို့မိခင်ပါရဲ့အလူတူပါလည်းရဲ့ယုံစင်းထားတယ်မလောက်ဘာဘုံကကြီးရဲ့ဘုံကကြီးမဟုတ်အာယုံညက်တယ်အမြင့်ညက်တယ်ဆိုတာကိုကြွယ်ကြပါတာဒီဘယ်ပေါ်မှာမူတည်လို့လို့ဆိုတော့ကံပေါ်မှာမူတည်လို့ဘယ်မှာမူတည်လို့ကံပေါ်မှာမူတည်လို့ပါဗျာဘာကြောင့်လို့ဒီဇာဘောမပစ္စည်းအစာတိပါ ဘဝအရာကံမဘဝယူရတယ်လို့ဘယ်လိုနားလည်ကြ။နောက်ဆုံးတော့ဒီကြောင့်မလို့ဆက်ပြီးတော့ဒီမှာတော့ဟိုဒီမြေစီမလေးငယ်မှာလည်းဒီအကြောင်းတရားလေးကိုဟောတာရှိ။ကံမင်းသာတတ္တနာနိနပရိကတာတိဝိသေတတိယောကံလာရေတတ္တဝါရေအယုတ်အမြန်ရဲ့အာထူးစွာသောအကြောင်းတရားတွေတရားမလို့ဗာတက်ကြတော့ကံနာတတေဝိပဇ္ဇတိယရိယံဒီနပရိကတာယဟောကံလာရေတတ္တဝါရေ ရုံညံနေပြင်းညံနေဆိုတော့ဖွင့်ရပြလိုက်တာတတ်မှတ်ပြလိုက်တာဒါကြောင့်မလို့ဆိုတော့ဇာတိဆိုတဲ့ရလာတဲ့တတ္တဝါတွေရဲ့အကြောင်းကိုပြောပါဆိုရင်ကာမပါပါလေဘာလဲတော့ကာမဘဝအကြောင်းပါဖေဟာကာမဘဝဒီလိုနားလည်ထားရသို့တော့အဲ့မှာကာမဘဝဆိုတဲ့နေရာလေးမှာလည်းဘာတက်ပြီးတော့ပြောနေတော့အကြောင်းတစ်ခုကိုခုဒီတိုင်းပြောလို့ရှိရင်ဦးဇင်းတို့ဘာပဲတော့နေတော့ ဘဝပစ္စယဇာတိမှာကမ္မဘဝဒီဒါအကြောင်းလို့ပြောတာလေနားလည်ပြီမဒီနေရာမှာပြိဿသမုပ္ပတ်ကိုလေ့လာတော့ဆိုရင်ပြိဿသမုပ္ပတ်မှာဒါနားလည်ရရအကြောင်းတရားလေးရှိတယ်အဲ့ဒါဘာလဲဆိုတဲ့အခါမှာတို့တော့ဒီပြိမာသာကရာနဲ့ဝိသုဒ္ဓိကမှာပြပြတာဒီအကြောင်းလေးမျိုးဒီအချင်းအရာလေးမျိုးကိုနားလည်တာအချင်းအရာလေးမျိုးကိုနားလည် ထားပါမှာပြိဿသမုပ္ပါဒ်ကိုမိမိတို့ကတကယ်နားလည်။နောက်ဆိုရင်ပြိဿသမုပ္ပါဒ်မှာပါတဲ့အတိအကျရှုပ်ခွေးပါတဲ့တိအကျရှုပ်ခွေးပြီးတော့ပါတဲ့။အဲ့တော့အဲ့အချင်းရာလေးမျိုးကပါလဲဆိုတော့နံပါတ်1ဧကာရောဟိကာရဏတော်နာဣဟာကေတိဧကံအလလတ္တိဒါနံပါတ်1အချင်းရာဒါကိုနားလည်ကြ။သူကမပြောတာလို့ဆိုရဲအဲ့တော့ အကြောင်းတစ်ခုကြီးကြောင့်ဒီလောကကြီးအကြောင်းတစ်ခုကြီးကြောင့်အကျိုးတစ်ခုဖြစ်တယ်ဆိုတာလေမရှိဘူး။ဘာလဲတော့အကြောင်းတစ်ခုကြောင့်အကျိုးတစ်ခုဖြစ်တာမရှိပါဗျာ။အကြောင်းတစ်ခုကြောင့်အကျိုးတစ်ခုဖြစ်တယ်ဆိုတာမရှိဘူး။ဒါလည်းဆက်နားလေလား။ဒုတိယတစ်ချက်ထပ်ပြီးနားလေလား။အဲ့ဒါဘာလဲဆိုတော့နာအနေကံနာအနေကံဆိုတာ အကြောင်းတစ်မျိုးတည်းကြောင့်အကျိုးတွေအများကြီးဖြစ်တယ်ဆိုတာလေမရှိဘူး။ပါတယ်တော့အကြောင်းတစ်ခုကြောင့်အကျိုးတွေအများကြီးဖြစ်တယ်ဆိုတာမရှိပါဗျာ။အကြောင်းတစ်ခုလေးကြောင့်အနေကံများစွာသောအကျိုးတွေဖြစ်တယ်ဆိုတာမရှိဘူး။ဒါတို့တရားနားလေကြ။နောက်တတိယတစ်ချက်နားလေကြမှာကနာပိအနေကိကာရဏိတိဧကံများစွာသော ကြောင်းလို့ရောအကျိုးတစ်ခုဖြစ်တယ်ဆိုတာလည်းရှိဘူးအကြောင်းတွေကအများကြီးလေအဲ့အကြောင်းတွေအများကြီးကြောင့်အကျိုးလေးတစ်ခုပဲဖြစ်တယ်ဆိုတာလည်းမရှိဘူးတဲ့ဘာလဲတော့အကြောင်းအမျိုးမျိုးအများစွာကြောင့်အကြောင်းအကျိုးတစ်ခုဖြစ်တယ်ဆိုတာမရှိပါဗျာဒီအကြောင်းများစွာကြောင့်အကျိုးတစ်ခုကြီးဖြစ်တယ်ဆိုတာလည်းမရှိဘူးပြီးတော့မှဘာလို့တော့အနေကိဗ္ဗနာကာရဏီ အနေကမေဝဟောတိဟောအလျောအမြင်နားလည်နေနားလည်ရမယ်အလျောအမြင်ယူရမယ်ဆိုရင်တဲ့အနေကင်ဤကာလနေဤများစွာသောအကြောင်းတို့ကြောင့်အကြောင်းတွေဘက်ကဘာလဲလို့များစွာသောအကြောင်းတွေကြောင့်ဘယ်လိုအကြောင်းတွေကြောင့်များစွာသောအကြောင်းတွေကြောင့်ပါဗျာများစွာသောအကြောင်းတွေကြောင့်ဟောအကျိုးဘက်ကိုပြန်ကြည့်ရင်ဟော အနိကနေဝဟောဒီအနိကနေဝတလားကကနာဆိုတော့အကျိုးတရားတို့ဒီဟောဒီစပြီးဟောလာဤဟောဒါအလျော်အနေယူမယ်ဆိုလို့ရှိတော့များစွာသောအကြောင်းတွေကြောင့်တလားကကများစွာသောအကျိုးတရားတွေဖြစ်လာတယ်ဒီလိုရပါဘယ်အကြောင်းတွေကြောင့်ဘယ်လိုအကျိုးတွေဖြစ်များစွာသောအကျိုးတွေကြောင့်များစွာသောအကျိုးတွေဖြစ်ပါတယ်ခင်ဗျာ ဒီညာစွာသောအကြောင်းတွေကြောင့်ညာစွာသောအကျိုးတွေဖြစ်တယ်လို့ပြောလို့နားလည်ရအဲ့တော့၄ချက်ကိုပြန်ပြီးတော့ပြောမယ်နံပါတ်၁အကြောင်းတစ်ခုလေးကြောင့်အကျိုးတစ်ခုဖြစ်တယ်ဆိုတာလေအဲ့လိုမှတ်ယူတာဟုတ်နောက်တစ်ခါအကြောင်းတစ်ခုလေးကြောင့်ညာစွာသောတဘာမကညာစွာသောအကျိုးတွေဖြစ်တယ်လို့လည်းမမှတ်ယူတာဟုတ်နောက်တစ်ခါအကြောင်းများစွာကြောင့်တဘာမကညာစွာသောအကြောင်းတို့ လေးဖြစ်တယ်လို့လည်းမမှတ်ရအောင်တကယ်မှတ်ရမှာကနေမြောင်ဘာလဲလို့ဆိုတော့များစွာသောအကြောင်းတို့ကြောင့်တဘာမကများစွာသောအကျိုးတရားတွေဖြစ်လာလေအကျိုးတရားတွေဖြစ်ပေါ်လာလေမှတ်ရအောင်အဲ့တော့အဲ့ဒီလေးကိုနားလည်ထားရဘာဖြစ်လို့ဒါကိုပြောတာတော့ဆိုဥဒီမှာဘောတစ္ဆေယစာတိဆိုတဲ့အိုင်ဘောဝဆိုတဲ့ကမ္မဘောကြောင့်တန်ကြောင့်ဘောကမ္မဘောကြောင့်ဇာတိဖြစ်တယ်လို့ဘယ်လိုပြည့်သွားဆွေးနေမှာဆို ဒါလို့ဉာဏ်ရှင်ကဘာလို့ဟောရှိမှသာပြီးဝိဒါကြောင့်သင်္ခါရဖြစ်တယ်အာသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဘယ်လိုတိုက်စီပြီးတော့အကြောင်းတစ်ခုကြောင့်အကြောင်းတစ်ခုကြောင့်တစ်မျိုးဟောဒီမှာလည်းပဲဘောတိစီယာဇာတိဘောတိစီယာမှာကမ္မဘောကြောင့်ဇာတိဖြစ်တယ်ဘယ်လိုဟောရလဲဆိုတော့ခုနပြောသလိုဒေသနာတော်ကိုသိတဲ့ဆံပေအောင်ဟောရတာရှိတယ်နောက်တစ်ခုကဘာရှိတယ်ဆိုတဲ့အခါကျတချို့နေရာတွေမှာဗราဏပြာဏတာရှိတယ်ပါကတဆိုတဲ့သင်္ချာတာရှိတယ်အာသာရဏဆိုတဲ့ ပဲဆက်နေတဲ့အကြောင်းလေးရှိအဲ့လိုအကြောင်းတွေတော့တတ္တဝါတွေနားလည်လွယ်အောင်ဒါဟောလိုက်ဟောကြားခြင်းမှာဖြစ်သို့တော်မိမိတို့ကအဲ့ဒါကိုကုလို့ပြောတယ်လို့နားလည်ကြတာအဲ့တော့ဒီနေရာမှာဦးဇင်းတို့ဗမာစကားလေးနဲ့နားလည်လွယ်အောင်ပြောရင်ဒီကနေ့ဒီမှာဒီခါလေးမှာတရားစင်းကယူနေလို့ဗမာစကားမှာနားလည်ရရှိလို့ရှိတော့ဆန်ရှိရင်ခင်းဖြစ်တာပေါ့ကွာဆိုတော့မရှိဘူးရှိပါတယ်ဗျာ ဟောဆန်ရှိရင်မင်းဖြစ်တာပေါ့ဒါကြီးဒီမှာဒီမှန်လားလို့ဆိုတော့မမားပါဗျာဒါပေမဲ့ဆန်တကူလေးရှိဒီရုံနဲ့မင်းဖြစ်ပါမလားမဖြစ်နိုင်ပါဗျာမဖြစ်နိုင်ဘူးဆန်ရှိရင်မင်းဖြစ်တယ်ဆိုတာဒီဆန်ကြောင့်မင်းဖြစ်တယ်ဒါမှန်လားလို့ပြီးတော့မဟုတ်ဘူးပေါ့နိုင်ပေါ့ဒါပေမဲ့ဆန်တကူလေးရှိရုံနဲ့မင်းဖြစ်တယ်ဆိုပြီးတော့ဒါကြီးဒီတာကောင်းပုံပေါ့နော်ဒီစတဲ့ဒါလည်းမကောင်းတော့ ဒါကကဓမ္မကြီးတွေဒီလိုကြောင့်ဓမ္မကြီးတွေကိုသိမှာပဲနော်အဲထင်းလေးပဲရှာကြအောင်လို့တော့ gas ကိုလေးအကုန်တော့ရေကိုလေးအကုန်တော့ဘယ်လိုဖြစ်ပေါ့အဲ့တော့ဟိုတွတ်တော့ဒါကထင်ရှားတာကိုပြောလိုက်တာလေဘာကိုပြောလိုက်တာထင်ရှားတာကိုပြောလိုက်တာပါဗျာထင်ရှားတာကိုပြောလိုက်တာအဲ့တော့စံရှိရင်ခမင်းจิตတွေလိုတာထင်ရှားတာတကယ်တော့အဲ့ဒီခမင်းတက်တက်ဖြစ်လာရေးလွယ်တို့တကယ် များစွာသောအကြောင်းတွေလိုလားများစွာသောအကြောင်းတွေလိုအပ်ပါတယ်ဗျာများစွာသောအကြောင်းတွေလိုလေဒီလိုနားလည်ရဆိုင်ကူလေးရှိလို့မပြေဘူးအနည်းဆုံးဒီလေးတော့ရှိမှာဟမ်နည်းနည်းသိပြီးလေးဆိုတော့ကောင်းထိလေးဆိုတော့ကောင်းပဲစေးဆိုတော့ကောင်းရှိအောင်ပါဒါလည်းအားဆိုတော့မကဘူးအဲချက်မဲ့ပြုတ်မဲ့ကလည်းတက္ကမကြီးတွေရှိအောင်ပါဟုတ်လားတက္ကမကြီးသင်ပါဗျာ တကယ်ချင်းလက်ပြောမဲ့ဓမ္မကြီးတွေမရှိရင်တော့အဲ့ဒီဆန္ဒတွေပြီးတော့ဒီနေ့ပြည့်တဲ့ဒုက္ခကြီးတွေမှကြီးဒီလိုဒကာကြီးတွေရှိမင်းဝိုင်းပေါ်ရောက်လာပါမှာမရောက်နိုင်ပါဘူးဗျာဘယ်လိုကြောင်းနေတာကြီးရှိဘူးလားရှိပါတယ်ဗျာအဲ့လိုပဲဒီအကြောင်းသားသာကြောင့်အကျိုးကံပေါ်လာလို့ရှိရင်တခုပဲလားအကြောင်းကြောင့်လူဖြစ်တယ်ဆိုတဲ့အခါကျတော့ဒီအကြောင်းတော့အများကြီးတော့အကျိုးတစ်ခုလေးဖြစ်တာဆိုတော့အကျိုးလည်းတစ်ခုလေးဖြစ်တာပေါ့ ဆိုကြပါလေခုပြောနေပြောပေါ့ခဏဆန်ဆိုတဲ့အကြောင်းမှာခဏအကြောင်းလေးသားဆိုပါတယ်သမင်းတော်ဖြစ်ပြီးဆိုကြလို့အဲ့ဒီသမင်းကအဲ့ဒီသမင်းဆိုတဲ့အမျိုးလေးတစ်ခုလည်းပြီးလာတာဆိုတော့မဟုတ်ဘူးသမင်းပြလာပြီးတော့လည်းဒီအိမ်မှာရဲ့အကျိုးဆက်နဲ့နံပါတ်1မိမိတို့ရဲ့စာလောင်မုတ်သိမှုတွေပြပြောင်းသွားဘူးလားပြပြောင်းနိုင်ပါတယ်ဖေဟာမဟုတ်ဘူးတဲ့ဒါနဲ့ဆိုတော့မကောင်စာလောင်မုတ်သိမှုတွေပြပြောင်းသွားတယ်နောက်တစ်ခါခွန်အားဖြစ်တယ်ဗာဖြစ်တော့ ခွန်အားလည်းဖြစ်ပါတယ်ဗျာသူကတမျိုးလေးမှုကိုမြင်ကြည့်တယ်သူကတမျိုးလေးမှုအာဒီကနေ့ဇာလောမှုတွေဒီရောက်ဇာလောမှုတွေတွေပြေပြောက်သွားတယ်ခွန်အားဖြစ်တယ်ဒါလည်းဟာနောက်တစ်ခါကလေလို့လေအောင်စရှိတဲ့ယောဂတွေကိုပျောက်သွားမှာနော်ပျောက်နေပါတယ်ဗျာဟုတ်ပါရဲ့ဟောနောက်တစ်ခါဒါလည်းမကဘူးတခါလေဒါကြီးလေးတွေကမကြီးရဟဒီကနေ့စိတ်ကောင်းနေတယ်သူမျိုးလေးပြင်လိုက်တော့အဆင်ပြေတော့ အဆင်ပြေသွားနိုင်ပါတယ်ခင်ဗျာ။အရင်ကလည်းဘာကြီးကတော့ကိစ္စဖြစ်နေတယ်။ဒီလိုလေးပြည်နေရောက်တော့အဲ့ဒီဆိုတဲ့အားရဇာတ်နဲ့ယူပြီးလိုက်တာအဲ့ဒီဒီမှာဒီရောလူတွေမှုပါအဆင်ပြေသွားဘူး။အဆင်ပြေသွားပါတယ်ခင်ဗျာ။ဒီပြန်လေးကအနာကြီး။ဒါကြောင့်မို့လို့လူနာလဲ။ဇာတ်ကြောင့်ပြင်းပြစ်တယ်သူပြောကြည့်တယ်။အဓိကအကြောင်းတရားဇာတ်ကိုပြောလိုက်တာဖြစ်တယ်။အကြောင်းတွေအများကြီးရှိတယ်လို့အကျိုးပဲမှာလည်းဇာတ်ကြောင့်ပြင်းပြစ်တယ်ဒီနေ့ဆိုတဲ့ဟုတ်ဘူးသူနဲ့ အကျိုးသက်တွေနေနေနိုင်ဖြစ်ဘယ်လိုနားရရတို့ဒီမှာလည်းဘဝတစ္ဆေယဇာတိမှာတို့တွေကမ္မမောဟကြောင့်ဇာတိဖြစ်တယ်လို့ဆိုပေမဲ့ဒီကမ္မဘဝတစ်ခုလေးကြောင့်ဇာတိဖြစ်လားဆိုတော့မဟုတ်ဘူး။ဘာဖြစ်လို့မဟုတ်ဘူးလို့ပြောရတာလို့ကမ္မဘဝဆိုတာကံပဲ။တနည်းအားဖြင့်ဦးဇင်းတို့ကအတိတ်ဘုံလေးကအတိတ်ဘုံလေးကိုနှံ့ပြီးပြောဆက်ကြည့်တဲ့ခါရတာပေါ့။ ကုသိုလ်ကံအကုသိုလ်ကံဆိုတဲ့သင်္ခါရကိုပြစ္ဆုတ်ကံအလုံးကအကြောင်းတရားနေအကြည့်မယ်ဆိုရင်ဘဝပေါ့ဒီကမ္မဘဝအဲ့တော့ဒီကမ္မဘဝဒီသူတကူတည်းနဲ့ပရိသန်နေဆိုတဲ့အတူတူတုတ်ပြန်တာဆိုတော့သူ့မှာဘာလို့အဲ့လိုခုနပြောတဲ့အဝိဇ္ဇာတဏဥပဒံလို့ခေါ်တဲ့ကိလေသာကိုလိုလားလိုအပ်ပါတယ်ခင်ဗျာအဲ့လိုကိလေသာဆိုတဲ့အထောက်အပံ့ကိုရအောင် မှာပေါ်ခုဒီမှာရှိတဲ့ဒီကမ္မဘဝဒီပြိတ္တန်ကြီးဆိုရဲဇာတိဆိုရဲအကျိုးကိုဖြစ်ပေါ်စေတာဘယ်လိုနားလဲတာဒါဆိုလို့ရှိရင်ပေါ်ကမ္မပစ္စယဘောဝပစ္စယဇာတိတတိယကျေကမ္မဘဝပစ္စယဇာတိကိုဒီလိုဆိုလိုက်တဲ့အခါကံတစ်ခုတည်းကဇာတိကိုဖြစ်စေတာမဟုတ်တော့ဘူးဟုတ်သေးရဲ့လားခံတကူတည်းကဘဝဖြစ်စေတာမဟုတ်ပါဗျာ ဘုလိုဘူးဟောအကြောင်းများစွာလည်းဟောလားအလေယောဂိတွေကအနောက်ပန်းရတာကိလေသာအနောက်ပန်းကိုရမှာဇာတိဆိုတဲ့အာမနာကအကျိုးဖြစ်စေပါဘယ်လိုနားလဲအဲ့တော့ဒီနေရာမှာလည်းကြီးတယ်ကမကြီးအဲ့ဒါကိလေသာဟိုဆိုတော့ခဏကလေးဝိဇ္ဇာတနာဥပါဒံဒီကိလေသာတရားတွေရှိပါမှာကိလေသာတွေအစိုးအစည်းကိုရပါမှဒီကမ္မဘဝကြီးဒါအနာကအကျိုးတစ်ခု ဖြစ်တယ်ဇာတိကိုထုတ်လုပ်ပြီးနိုင်ရဲ့ဇာတိကိုဖြစ်စီပဲလို့ပြောနားရတာဖြစ်ကောင်းမြတ်တော်ဦးဇင်းတို့ဒီနေရာမှာဒါကြောင့်မို့လို့ဟိုတာမန်ပေါ့ဘုရုဇေတိနဲ့ကြောတော်ဆိုတိက္ခာပုဂ္ဂိုလ်တွေမှာကြတယ်ခုနကိလေသာကအမြင့်မပြတ်ကိလေသာကအမြင့်မပြတ်ကိလေသာကအမြင့်မပြတ်တော့ဘာဖြစ်လာတော့ကံလာလည်းရှိတယ်ကမ္မဘဝလည်းရှိတယ်ဒီဘက်မှာလည်းကိလေသာက မကုန်ခံရည်ကိစ္စကိုအမြင့်ပြမပယ်တတ်နိုင်ရဘူးဆိုတော့အဲ့ဒါဘဝတွေဘဝတွေတကယ်အဖြစ်ဇာတိဇာတိကိုထပ်ကထပ်ကလာလေဇာတိထပ်ထပ်ရအဲ့တော့ဇာတ်မှာလို့ဆိုတော့ပြန်ပြီးတော့ဒီမှာကြည့်တော့ဇာတိထပ်ရတယ်ဆိုတော့ခုကိုလည်းတော့တိက္ကပုဂ္ဂိုလ်တွေတဲ့တိက္ကပုဂ္ဂိုလ်တွေတဲ့ဒီပုထုဇဉ်ပုဂ္ဂိုလ်တွေထဲမှာနားလည်ပြောင်းပြောပုထုဇဉ်ပုဂ္ဂိုလ်ကြည့်တော့ပုထုဇဉ်ပုဂ္ဂိုလ်တွေကြည့်လို့ရှိရင်ဒီဘောမှာသုတိပြတ်ပြီးတိရိတော်တင်ကြအောင် လေအဲ့လိုဒီဘဝသုတိပြတ်တွေနေလို့လည်းကကိလေသာဆိုတဲ့အစိုးရအစီရကောင်မှာငါချောင်းပြီးပရိယာမတရားနဲ့အမြင့်ပြတ်လည်းမပယ်တတ်ရသေးမပယ်တတ်နေဒီကိလေသာပါသူကအထောက်အပံ့ပြီးတယ်အကြောင်းကံဖြစ်တယ်အကြောင်းရင်းကံဖြစ်တယ်ခန္ဓာကံမဘောဝပါရှိနေတယ်ရှိနေတယ်ဆိုရင်ဘာဖြစ်မလို့အနာဂတ်ဇာတိတွေလာပြီပေါ့ဟုတ်မလားဒါလိုနားလဲရအကောင်းကြီးအဲ့တော့ဒါလိုနားလဲရမယ်ဆိုတဲ့အခါမှာ ဒါဆိုရင်ဒီယန္တာပုဂ္ဂိုလ်တွေရောဒါကိုပြောတယ်အကြောင်းမလို့ဆိုတော့အကျိုးတရားအကြောင်းတရားပုဂ္ဂိုလ်တွေကလည်းအကျိုးတရားကိုအကျိုးတရားတစ်ခုကိုဖြစ်စေတာမဟုတ်ဘူးအကျိုးတရားများစွာကိုဖြစ်စေတာမဟုတ်ဘူးလို့ဘယ်လိုများလဲနားလည်ရပြီးတော့ဒါပြောတယ်ဘာကြောင့်လို့ဆိုတော့ဘုရားတို့ဒီကမ္မဘောဝကဒီဘဝမှာပြုစုပြုဆောင်တဲ့ကံတွေလည်းရှိနိုင်တယ်လို့တဏ္ဍာတစ်လျှောက်ဘောအဆက်ဆက်မှာအတိတ်တဏ္ဍာတစ်လျှောက်လုံးမှာပြုခဲ့တဲ့ဒီကံကံတွေရောမရှိဘူးလား ရှိပါတယ်ဗျာရှိအဲ့ကံလေးရှိတဲ့အခါကျတော့ဗုဒ္ဓတာဝန်ပုထုဇဉ်ပုဂ္ဂိုလ်တွေမှာဒီကမ္မဘောဝကတခါနဲ့ဘောဝလေးဘောဝလေးဘောဝလေးဇာတိလေးဇာတိလေးဇာတိလေးကိုဒါဒါများစွာလို့ပြီးတယ်ဒါပေမဲ့ခုနရဟနာပုဂ္ဂိုလ်တွေမှာလည်းတော့သတ္တကကိုယ်တို့ဘောအတိတ်ဘဝဘုဒ္ဓမှာပြုပြုတော်ခဲ့တယ်ဒီဘဝရဟနာမဖြစ်ခင်အတိပြုတော်ခဲ့တဲ့အရာတွေရှိပါတယ် ရှိပေမဲ့ဒုကမ္မဘာဝတိဟူသောသင်္ခါရတရားတွေကကိလေသာရဲ့အထောက်ပံ့ကိုရသေးရဲ့လားကိလေသာရဲ့အထောက်ပံ့မရတော့ပါဗျာဟောကိလေသာရဲ့အထောက်ပံ့ကိုမရတော့တဲ့အခါကျတော့အဲ့မှာမသိလို့အနာဂတ်ဇာတိဆိုတာဖြစ်အောင်အနာဂတ်ဆိုတဲ့ဇာတိမဖြစ်တော့ပါဗျာအဲ့တော့လည်းတော့မလို့သိလို့ ကမ္မဘဝကတော့ဘောအကြောင်းတရားတစ်ခုကတော့အကျိုးတရားကိုဖြစ်စေတယ်အကြောင်းတရားတစ်ခုတည်းကအကျိုးတရားကိုဖြစ်စေတယ်ဆိုခဲ့ရင်ကမ္မဘဝကိုကြည့်နေတဲ့အတွက်ကြောင့်ဇာတိဆိုတဲ့အကျိုးတော့ဖြစ်နိုင်စရာမရှိဘူးလားဖြစ်နိုင်စရာရှိပါတယ်ခင်ဗျာဒါပေမဲ့ဒီမှာကမ္မဘဝရှိနေပေမဲ့ကိလေသာရဲ့အထောက်အပံ့ကိုမရတော့တဲ့အတွက်ကြောင့်ဉာဏ်သာရှိနေတဲ့မိရဲ့ တဏ္ဍာတလျှောက်ဒီဘဝရဟနာဖြစ်ပြီးအတိပြုပြုထောင်တဲ့ကံတရားကံသင်္ကာရတိဟုသောကမ္မဘဝဟာအနာဂတ်ဇာတိကိုတို့ပြီးရလားအထောက်ပံ့မရတော့ပါဗျာဒီအကိလတာထောက်ပံ့မရတော့တဲ့အတွက်ကြောင့်အနာဂတ်မှာဇာတိကိုလည်းထုတ်လို့မပြီးနိုင်တော့ဘူးဇာတိကိုမဖြစ်စီတော့ဘူးဘာလို့မဖြစ်စီတော့ဘူးဇာတိတွေမဖြစ်စီတော့ပါဗျာဇာတိကိုမဖြစ်စီတော့ဘူးဘယ်လိုကိုစိတ်တော့နားလဲ ဒီလိုနားလည်ဘာမှလည်းသူတော်ကောင်းတယောက်ဒီပြိဿသမုတ်ပတ်ကိုတကယ်ဒါနားလည်လို့ဘယ်လိုပြောရအဲ့လိုမို့လို့ခုနပြောသလိုပေါ့တဲ့တော့အကြောင်းတရားအဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဝိဇ္ဇာဆိုတဲ့အကြောင်းတရားဒီလိုလဲကြောင့်သင်္ခါရဖြစ်တယ်သင်္ခါရပစ္စယဝိညာဏသင်္ခါရဆိုတဲ့အကြောင်းတရားဒီလိုလဲကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဏပစ္စယနာမရူပဝိညာဉ်တိဟူသောအကြောင်းတရားဒီလိုလဲကြောင့်နာယုတ်ဖြစ်တယ်ဒီလိုမျိုးကောင်းပြီးတော့စွန့်ယူပြီးဆိုရင် ကိုကဲ့သို့သောအတိယုတိပရိဒေဓမ္မကြီးအပြည့်အဝမှန်တယ်လို့ဘယ်လိုပြောလို့ရမလားအပြည့်အဝမှန်တယ်လို့ပြောလို့မရပါဘူးခင်ဗျာအပြည့်အဝမှန်တယ်လို့ပြောလို့မရဘူးဒါကြောင့်မလို့ဆိုတော့ပြိဿဘုရားနားလည်နေတဲ့သူတော်ကောင်းတရားကြီးသူတော်ကောင်းတယောက်ကြီးစုံစုံကပြောတယ်အချင်းအိမ်မှာ၄မျိုးကိုနားလည်ကြရမယ်ချင်းရံမျိုးတယ်အချင်းရ၄မျိုးပါဗျာ နေရာလေးမျိုးပြန်ပြီးတော့ပြောမယ်ဆိုရင်အကြောင်းတစ်ခုလေးကအကျိုးတစ်ခုဖြစ်စေတယ်လို့လည်းမယူရဘူး။ပါတယ်တော့အကြောင်းတစ်ခုတည်းကအကျိုးတစ်ခုတည်းဖြစ်တယ်ဆိုတော့ကိုမမှတ်ယူရပါဗျာ။မမှတ်ယူပါဘူး။နောက်ဒုတိယအချက်အကြောင်းတစ်ခုတည်းကအကျိုးများစွာကိုဖြစ်ပေါ်စေတယ်လို့လည်းမဆွေးယူရဘူး။ဘယ်လိုမယူရဘူး။ အကြောင်းတစ်ခုတည်းကအကျိုးများစွာကိုဖြစ်တယ်ဆိုတာမမှတ်ယူရပါဘူးဖေဟာ။မရဘူး။ဟောနောက်တတိယမြောင်အကြောင်းများစွာကြောင့်အကျိုးတစ်ခုဖြစ်တယ်လို့လည်းမမှတ်ယူရဘူး။ဘယ်လိုမမှတ်ယူရဘူး။အကြောင်းများစွာကအကျိုးတစ်ခုတည်းကို ဖြစ်တယ်ဆိုတာမမှတ်ယူရပါဘူးဖေဟာ။တကယ်တရားအပြင်ယူသိတာကတော့ဘာလဲလို့အကြောင်းများစွာကအကျိုးများစွာ ဖြစ်ပေါ်နေပါတယ်လို့မှတ်ယူရမှာကတော့အကြောင်းများစွာကအကျိုးများစွာကိုဖြစ်တယ်ဆိုတာကိုမှတ်ယူရပါမယ်ခင်ဗျာဒီအဲ့တော့ငါကြီးဒီမှာကြီးဒီနေရာမှာတခါရက်ပြီးတော့လည်းကြည့်ကြအောင်လို့ဒီနေ့ဦးဇင်းတို့တို့တခါကြီးဒီမှာကြီးရရှိဘာဝဒီနေရာကြီးဒီလူဘောအလူသာဒီရရှိနေတာအကြောင်းများစွာကြောင့်မဟုတ်ဘူးလားအကြောင်းများစွာကြောင့်ပါဗျာ ဘောနောကကိုကိုစဲတို့သူကြပါလို့မြင်မြင်သိရကြားရနိုင်နေဆိုတဲ့ပြည်နာတွေပေါ့ဘုလိုတရားဓမ္မတွေတာယူရတာတာယူနေကြဒါလည်းတက္ကတိတွေကဓမ္မကြီးအကြောင်းများစွာကြောင့်ဟုတ်ဘူးလားအကျွာအကြောင်းများစွာကြောင့်ပါဗျာဘောတိကအကြောင်းမှာကုလိုဘောတရားဟောတဲ့ပုဂ္ဂိုလ်တွေတရားနာတဲ့ပုဂ္ဂိုလ်တွေအတူတကောအကံတွေကိုပြုစုပြုထောင်နေကြကြတော့အခုဒီဘဝမှာလာပြီးတော့တရားဟောတရားနာအနေနဲ့လာပြီးတော့ဆုံးကြတဲ့အာဓမ္မလေး ဖြစ်ဆိုကြတယ်။ဟောဒါရီဒီဒီကလေးတွေတော်ကြီးအတိတ်ကအကြောင်းများစွာတွေကအောက်စုလိုက်လို့အကျိုးတရားတစ်ခုဖြစ်လာတာမဟုတ်ဘူးလား။အတိတ်ကအကြောင်းများစွာကြောင်းပါဗျာ။ဒီအတိတ်ကအကြောင်းများစွာထို့တူပဲဒီနေ့ပြစ္ဆုတ်ပံပြစ္ဆကမှာဖြစ်ပေါ်နေတဲ့အကြောင်းတရားတွေဒီလေအကျိုးတရားတွေဖြစ်ပေါ်နေခြင်းတွေဒီလေ အကြောင်းများစွာရှိနေဘူးလားအတိတ်ကအကြောင်းများစွာကြောင့်ပါဗျာဒီအကြောင်းများစွာရှိအဲ့တော့အဲ့အကြောင်းတွေကိုဘာကြီးဘယ်မှာကြီးအကျိုးကိုပယ်လို့တော့မရအကြောင်းတွေကိုရှင်းရမှာပဲဘာလို့ရှင်းရမှာအကြောင်းတွေကိုရှင်းရပါမယ်ဗျာဘယ်လိုဒီမြတ်ရှင်ရဲ့ဝါဒကိုရှိပါလဲဒီလိုကြီးတော့ အကြောင်းကိုတတ်တဲ့ဝါဒပဲဘာကိုတတ်တဲ့ဝါဒအကြောင်းကိုတတ်တဲ့ဝါဒပါဗျာအကြောင်းကိုတတ်မှအကျိုးမဖြစ်ပါအကျိုးကိုမလိုချင်လို့အကျိုးကိုလည်းသိခိုင်းလို့တော့မရဒီနေ့ဆိုကြပါလို့လေတို့အကျိုးတရားနဲ့မိမိတို့မလိုချင်တဲ့ပေါ့အကျိုးတရားတွေဖြစ်အဲအကျိုးတရားတွေမလိုချင်တဲ့အကျိုးတရားတွေကိုလည်းသိခိုင်းလို့မရဘူးနံပါတ်၄ဘာလို့လဲလို့အကြောင်းကောင်းအောင်လုပ်ရတယ်ဘာကောင်းအောင်လုပ်ရမလဲ အကြောင်းကောင်းအောင် လုပ်ရပါမယ်ဖေဟာကောင်းအောင်လုပ်ရင်တစ်ဖက်ကအကြောင်းကိုကောင်းအောင်လုပ်နေတာနဲ့ကြံရည်မကောင်းတဲ့အကြောင်းတွေကိုလည်းပယ်တတ်ပြီးသားဖြစ်သွားတယ်။ဘာကိုပယ်တတ်ပြီးသားဖြစ်မကောင်းတဲ့အကြောင်းတွေကိုလည်းပယ်တတ်ပြီးသားဖြစ်ပါတယ်ဖေဟာတနည်းအားဖြင့်ပြောမယ်ဆိုရင်တော့မကောင်းတဲ့အကြောင်းတရားတွေကကောင်းတဲ့အကျိုးတရားတွေနေအောင်ရပ်ယူလိုက်ရင်မကောင်းတဲ့ ကောင်းတဲ့အကြောင်းတရားတွေကနေရာယူနိုင်ခဲ့ရင်မကောင်းတဲ့အကြောင်းတရားတွေကအကျိုးပေးခွင့်မလာတော့ဘူးအာမလာတော့ဘူးမကောင်းတဲ့အကြောင်းတရားတွေက မကောင်းတဲ့အကျိုးတရားတွေကို မပေးနိုင်တော့ပါဗျာမပေးနိုင်တော့ဒါကိုပဲဦးဇင်းတို့စာလုံးပြောတော့ဟိုးဦးဇင်းတို့လုံခဲ့တဲ့တရားအစလောက်ပါပေါ့တရားစပြီးတော့56ပြီပြီးတော့လုံခဲ့တဲ့ဦးဇင်းတို့ထင်တာတော့ဟို9ချိန်ရောက်6ချိန်ရောက်တော့မှဟုတ်ကဲ့ပုံရပါတယ် ကုသိုလ်နဲ့အကုသိုလ်နဲ့ပတ်သက်လို့အဲ့တော့ဦးဇင်းတို့စာလို့ပြောတော့ဆိုတော့ဟာဒီလိုဖြစ်ဒါပေမဲ့ဗမာလူနားလေတွေဗမာလူတော့ဒီလိုမျိုးကဒီလိုလေးနားလေတာအဲ့တော့ကောင်ဦးဇင်းတို့ကုသိုလ်ကိုပြောကြတယ်ကုသိုလ်ကိုပြောလိုက်ဥဒါရီဆိုပါတယ်လို့ကုသိတိပါပကေအကုကလိတံလေကံတိဆရဏီဝိဉ္ဇံတိတိကုတလောဟောကုသိုလ်ဆိုတာက အကုသိုလ်ဖြစ်တဲ့ပါဝကေအကုသိုလ်တွေဒီရုပ်မာတဲ့အကုသိုလ်ပြန်တွေကိုကံတတိဆလတိဝိညာဉ်တွေဒီကံတတိတုံ့ထုတ်သွားနေတယ်ဘာဖြစ်သွားနေလဲမကောင်းတဲ့ကံတွေကိုတုံ့ထုတ်စေပါတယ်ဖေဟာတုံ့ထုတ်သွားနေတဲ့ကံတတိဆလတိပြည့်စွာတုံ့ထုတ်စေဝိညာဉ်တွေဖြစ်စီပြနိုင်တယ်ဘာဖြစ်နိုင်လဲဖြစ်စီနေနိုင်ပါတယ်ဖေဟာအဲ့တော့ဦးဇင်းတို့ ဒါကစာလို့ပြောတော့အဲ့တော့လည်းရေးပြန်မရေးကြည့်ပေါ့ကုသိုလ်ဆိုတာလေအကြောင်းကုသိုလ်ဆိုတာလေကုသိုလ်ဆိုတာလေအကြောင်းပါဗျာသူကတော့ကောင်းတဲ့အကြောင်းဗါတဲ့အဖြစ်ပါကောင်းသောကောင်းသောအကြောင်းပါဗျာကောင်းသောအကြောင်းတစ်ခါကအကုသိုလ်သူကြတော့မကောင်းသောအကြောင်းဗါတဲ့တော့အကုသိုလ်ဆိုတာမကောင်းသောအကြောင်းပါဗျာမကောင်းသောအကြောင်းအဲ့တော့ဒီ အကျိုးတရားတစ်ခုအနေနဲ့ကိုလက်လို့ရှိဘူးကြာရောက်လာမကောင်းဘူးကိုယ်ဆိုကြပါစို့ပြစ္ဆုတ်ကမိမိတို့ကြည့်လိုက်လို့ရှိမကောင်းတဲ့အကျိုးတရားတွေမရှိဘူးလားမကောင်းတဲ့အကျိုးတရားတွေရှိပါတယ်ဗျာမကောင်းတဲ့အကျိုးတရားတွေမိမိတို့မလိုချင်တဲ့အကျိုးတရားတွေရှိအဲ့ဒီအကျိုးတရားတွေကိုအကျိုးတရားတွေမလိုချင်ပါဘူးဒီအကျိုးတရားတွေကိုဖယ်ပြစ်မယ်ထုတ်ပြစ်မယ်ဒါမရဘူးဒါပေမဲ့ဒီအကျိုးတရားကိုဖြစ်ပေါ်စေတာကဘာလို့ ကိုမိမိတို့ကနားလည်တာအဲ့လိုအကြောင်းကိုနားလည်ပါဒီအကျိုးတရားမိမိတို့မလိုချင်တဲ့လက်မခံခြင်းသောအကျိုးတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေဘာလဲလို့သိပြီးတော့အဲ့အကြောင်းတရားကိုမလုပ်ရမယ်သေတတ်ပါဘာလို့ကြည့်ရမလဲမကောင်းတဲ့အကြောင်းတရားတွေကိုဖယ်တတ်ပြရပါမယ်ဗျာဖယ်တတ်ပြရမယ်ဖြည့်ဆည်းပြရမယ်အဲ့လိုဖြည့်ဆည်းဖို့ဘာလဲတော့ကောင်းတဲ့အကျိုးတရားတွေကို အင်အားကောင်းတဲ့ကောင်းဖတ်ပြီးထူတာရတယ်။အားကိုကြိုးစားရတယ်။ကောင်းတဲ့အကြောင်းတရားတွေကိုအင်အားကောင်းတဲ့ကောင်းအောင်ကြိုးစားရပါမယ်ဖေယား။နောက်ဦးဇင်းတို့ဒီဗုဒ္ဓဘာသာလမ်းစဉ်ကြီးကရိုးရိုးလေးပဲတော့မဒီပါလိ။အဲ့တော့ကုစုဒီအကြောင်းကောင်းတဲ့အကြောင်းအဲ့ကောင်းတဲ့အကြောင်းတရားတွေကိုအားကောင်းအောင်ကြိုးစားနေလေတစ်ဖက်ကမကောင်းတဲ့အကြောင်းတရားတွေကပြည့်တော်တော့ တပြေးပြေးနဲ့တုံလှုပ်လာတယ်မှာဖြစ်လာတယ်မကောင်းတဲ့အကြောင်းတရားတွေတဖြည်းဖြည်းတုံလှုပ်တာပါပဲလာပါတယ်ဗျာအခုမကောင်းတဲ့အကျိုးတရားတွေကိုဖြစ်ပေါ်စေတတ်သောဒါဇင့်မြင့်မုံကြီးဇင့်မြင့်ဖြစ်တဲ့မကောင်းတဲ့အကြောင်းတွေကတပြေးတုံလှုပ်လာလုံးလုံးလာရင်ဆက်ပြီးတော့ဒီဘက်ကကောင်းတဲ့အကျိုးတရားအကြောင်းတရားတွေကိုကောင်းအောင်ဆက်ပြီးဆက်ပြီးကြိုးစားရင်ဘာဖြစ်တော့ တုံ့နှုတ်တဲ့အစင်းကနေပြီးတော့ပြင်းစွာတုံ့နှုတ်လာမယ်ဘာဖြစ်လာလဲမကောင်းတဲ့အကြောင်းတရားတွေပြင်းစွာတုံ့နှုတ်လာပါမယ်ဖေဟာအဲဒီလိုကြီးဒီလိုကြီးအခုပြင်းစွာတုံ့နှုတ်တွေကလည်းတွေ့အောင်လို့မဟုတ်လားအဲ့ဒီပြင်းစွာတုံ့နှုတ်တဲ့အစင်းကနေတော့ဘာဖြစ်လာလို့ကောင်းတဲ့အကြောင်းတရားတွေကိုဆက်ကဆက်ကကြိုးစားကြိုးစားကြိုးစားလို့ဒီနောက်ဆုံးမှာဘာဖြစ်လာတော့အဲ့ဒီမကောင်းတဲ့အကြောင်းတရားတွေဒီဒီနောက်ဆုံးမှာ ပျက်စီးသွားမယ်။ဘာဖြစ်သွားမလဲ။ဒီမကောင်းတဲ့အကြောင်းတရားတွေတဖြည်းဖြည်းပျက်စီးသွားပါမယ်ဗျာ။ဘာလို့လဲဆိုစာမေကိုပြောတဲ့အခါအဲ့မကောင်းတဲ့အကြောင်းတရားပယ်တတ်နိုင်သွားပြီ။ဘာလို့သွားနိုင်ပြီ။မကောင်းတဲ့အကြောင်းတရားတွေတဖြည်းဖြည်းပယ်တတ်သွားနိုင်ပါတယ်ဗျာ။အဲ့လိုမကောင်းတဲ့အကြောင်းတရားတွေကိုပယ်တတ်သွားနိုင်ရင်ဘာကြီးပရမကြီးမကောင်းတဲ့အကြောင်းတရားတွေ ပြက်သုံးသွားပြီပယ်တတ်နိုင်တယ်လို့ပြက်သုံးသွားပြီဆိုရင်မလိုချင်တဲ့အကျိုးတရားတွေပေါ့လာပါဦးမလားမလိုချင်တဲ့အကျိုးတရားတွေမရနိုင်တော့ပါဘူးဗျာမလိုချင်တဲ့အကျိုးတရားတွေမရတော့ဘူးလိုချင်တဲ့မိမိတို့ညှော်လင့်တဲ့တောင်းတတဲ့အကျိုးတရားတွေရဒီလိုနဲ့ဦးဇင်းတို့ကရောက်လို့အကြောင်းတွေကိုမြင်အောင်ကြည့်ပြီးတော့အကြောင်းတွေကိုပြတ်တတ်ရမှာအာဟုမြင်အောင်ကြည့်ပြီးတော့ပြတ်တတ်ရ အကြောင်းတရားတွေကိုမြင်အောင်ကြည့်ပြီးအကြောင်းတရားတွေကိုပယ်တတ်ရပါမယ်ဖေဟာဒါမှသာလေကဦးဇင်းတို့ရဲ့ဖေဟာနဲ့နေအကြောင်းကိုနောက်ဆုံးအောင်ဦးဇင်းတို့ပါဟောလာလို့ဆိုတော့ဒီကံကိုပယ်တတ်ရမှာမဟုတ်ဘူးကံတွေကနေအကျိုးကိုပြီးစီတတ်တဲ့ကံတွေရဲ့အထောက်အပံ့ဖြစ်တဲ့ကိလေသာကိုပယ်တတ်ရမှာဘာကိုပယ်တတ်ရမှာကံတွေရဲ့အထောက်အပံ့ဖြစ်တဲ့ကိလေသာတွေကိုပယ်တတ်ရပါမယ်ဖေဟာကိလေသာတွေကိုပယ်တတ်ရ အဲ့လိုပြီးရင်သာဆိုတဲ့အထောက်အပံ့ကိုမရရင်ဒီကံနာဝတ္တရာကြီးဓမ္မကြီးအကျိုးတရားပဇုံတရားတော့အကျိုးတရားကိုဖြစ်စေအောင်လားဆိုတော့မဖြစ်စေတော့ဘူးဒါကိုဦးဇင်းတို့ဟိုးကလောကပြောခဲ့တယ်လို့ပေါ့ဒီမြေမြေမနေခဲ့တဲ့မှာလည်းဒါကိုအမြင်မျိုးနဲ့ပြန်တော့တယ်ကံလက်ခရကံလို့ပြန်တော့တယ်ဘယ်လိုတော့နော်ကံနဲ့ခရကံဘာလဲတော့ကံမဲ့ခညကံပါဗျာ ကံနဲ့ခရကံဆိုတာကံလေးကိုကုံစီတတ်သောကံဘာလဲလို့ကံတွေကိုကုံစီတတ်သောကံပါဗျာကံတွေကိုကုံစီတတ်တဲ့ကံဆိုတော့ဒါမက်မက်ဆိုတဲ့ဒီမက်ကုသိုလ်တွေကိုပြောတာအဲမက်ကုသိုလ်တွေကလက်တမဲ့လည်းရောလည်းရောဘုရားကံကိုပုံသွားတယ်ဘာဖြစ်လို့လဲအရတမဲ့တရားကအပိဓိတာတွေကိုပြည့်ပြည့်တယ်အရတမဲ့တရားကအပိဓိတာတွေကိုပြည့်ပြည့်ပင်တတ်တဲ့အတွေ့အကြုံကိုကိဋ္တာဆိုတဲ့ အထောက်အပံ့ကိုမရတော့တော့ကံဒီလည်းပဲအကျိုးသုံးတရားကိုမဖြစ်စီတတ်တဲ့အတွက်ကြောင့်အကျိုးမပေးတော့ဘူးဆိုတာကံကုန်လို့ပေါ့အဖြစ်လို့အကျိုးမပေးတော့ဘူးဆိုရင်ကံကုန်တယ်လို့ခေါ်ပါတယ်ဗျာသို့တော့အဲ့ဒီမှာလည်းလုံးဝအကြောင်းကိုကံကုန်လဲဆိုကံကုန်တာဆိုပယ်တတ်မှာကံကုန်ပယ်တတ်မှာအဲ့ကံကအကျိုးကိုဖြစ်စေတဲ့အတွက်သူတခုတည်းမဖြစ်စေနိုင်တဲ့အတွက်ကြောင့်သူ့ကိုအထောက်အပံ့ပေးနေတယ် အကြောင်းတရားဒီဟူသောကိလေသာကိုပါပယ်တတ်ရတယ်ကိလေသာကိုပယ်တတ်လိုက်တာနဲ့မူရင်းတည့်ရဲ့အကျိုးပေးတဲ့ကံတွေလည်းပဲအကျိုးပြုံးရအောင်သိရှိတော့အဲ့တော့ဦးဇင်းတို့ကဒီနေရာမှာနှစ်ခုနားလည်ရခုနဦးဇင်းတို့ဒီအကြောင်းကိုပယ်တတ်တယ်ဆိုတာဒီမှန်တယ်သို့တော့အကြောင်းကခုနကတည့်ရဲ့အကြောင်းရှိတယ်နောက်ကနေပြီးတော့အထောက်ပံ့အကြောင်းဆိုတာမရှိဘူးနောက်ကနေအထောက်ပံ့ပေးတဲ့အကြောင်းတရားရှိပါတယ်ဗျာ ဘုရားလည်းကအကြောင်းနှမျိုးနားလဲရမယ်။နံပါတ်1တက်ရဲ့ဖြစ်ပေါ်စေတဲ့အကြောင်းတရားကြီးထောက်ပံ့နေတဲ့ဒီတက်ရဲ့ဖြစ်ပေါ်စေတဲ့အကြောင်းတရားကိုထောက်ပံ့နေတဲ့အကြောင်းတရားဒီအကြောင်းတရားတွေကိုမျိုးကနားလည်ပြီးတော့တက်ရဲ့ဖြစ်ပေါ်စေတဲ့အကြောင်းတရားတွေထောက်ပံ့နေတဲ့အကြောင်းတရားတွေဒါတွေကိုစနစ်တကျမျိုးကဖြစ်စီနိုင်ရင်ကိုမလို့ခြင်းရဲ့အကျိုးတွေတော့မလားမလာနိုင်တော့ပါဗျာ။ ဆိုလိုချင်တဲ့အကျိုးတွေမလာနိုင်တော့ဘူး။ဒါကြောင့်မော်ဒီလိုပြိဿသမုပ္ပါဒေသနာလိုကြီးမကြီးမကြီးထိုကဲ့သို့ကြကြနာနာနားလည်မိမိတို့ဒီဘဝမှာရောဒီဘဝမှာလာလာပြီးကိုသုံးသပ်နိုင်ပြီးအနာဂတ်ဘဝတွေမှာရောဒါမိမိတို့ဒီအကောင်းဆုံးသောဒါအကျိုးတရားတွေကိုမျှော်လင့်လို့ရတယ် မကောင်းတဲ့အကျိုးတရားတွေကိုမပေးစွမ်းနိုင်အောင်လည်းပဲမိမိတို့ကိုယ်တိုင်ကမတားဆီးနိုင်ဘူးလားတားမတားဆီးနဲ့တားဆီးနိုင်ပါတယ်ခင်ဗျာမိမိတို့ကိုယ်တိုင်ကတားဆီးနိုင်အောင်ဖြစ်တယ်လို့နောက်ဆုံးမှာဒီလောကီတွေမပါပဲဒီပြိဿဘုပ္ပတိကိုကိုကဲသူကြကြအနန္တနာလေပြီးတော့တတိတံဝေကနေရောက်ရင်ဩဖြစ်လာလေဆိုတဲ့ဇာတိ ဇာတိတရားနေပြတော့နောက်တစ်ပတ်မှာဟောမယ်သရမရဏဆိုတဲ့အကျိုးသက်အနေနဲ့လေဟောဘာမှလက်ခံရမရှိပါဘူးလက်ခံနိုင်ရကောင်းကျိုးဆိုတာဘာမှမရှိဘူးလို့နားလည်ပြီးတော့အဲ့ဒါတတိတဝကဉာဏ်ကြီးယူနိုင်တဲ့ဟိုတတိတဝကဉာဏ်ကြီးကထိုကဲ့သို့သောသူတော်ကောင်းလို့တန်ခါတော်တင်းတို့ကပါတယ်တို့ကြောင့်ဒီတိုင်အောင်လေးလေဒါပို့ပေးမှာဖြစ်တယ်ဒါပြိဿသမုပ္ပါဒေသနာလိုကြည့် မိမိတို့ကလူကဲ့သို့စနစ်တကျအားရည်ဒါကြောင့်မလို့ဦးဇင်းတို့ပြန်သွားကြရအောင်အဲ့တော့ဒါကြောင့်မလို့ဒီလိုအကြောင်းတရားတွေကိုစနစ်တကျမိမိတို့ကနားလည်နားလည်ပြီးအကြောင်းတရားတွေကိုပတ်သက်နိုင်အောင်ကြိုးစားရရင်မိမိတို့ဒီနောက်ဆုံးမှာတရားကြီးတွေပမာကြီးဒီဇာတိကိုဖြစ်ပေါ်စေတတ်တယ်အကြောင်းတရားကိုမိမိတို့ပယ်ရှားနိုင်လားဇာတိကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းတရားတွေကိုဖယ်ရှားနိုင်ပါတယ်ဗျာဇာတိကိုဖြစ်ပေါ်စေတတ်တယ် ဆောင်နေရာကိုပေးချနိုင်အောင်ပေးချနိုင်အောင်ပဲဒါကြောင့်မလို့လည်းနေရာမှာဘယ်လိုနားလည်ရမလဲဆိုတော့ပရိသတ်သမုပ္ပါဒေသနာတော်ကိုလည်းတကယ်ကိုတမာတိဤဉာဏ်ပညာနဲ့ပြီးမှတည်မြဲမှုမရှိတဲ့သူတော်ကောင်းတယောက်ဒီတန်လာကိုသိတဲ့ဒုက္ခမှာလွတ်မြောက်နေတယ်ဒီလည်းမှာမရှိဘူးလို့ပြောတာဆက်တော့ငါကဒါဖွင့်ဆိုတော့အဲ့တော့ပရိသတ်သမုပ္ပါဒေသနာတော်ကိုမှအခုလူစနစ်ရနားမလဲဒါကြီးဒီကမာကြီးဒီတန်လာစေဟပ်ကြီးကို ရက်တန်နေပါမလားမရက်တန်နိုင်ပါဘူးဖေဟာမရက်တန်နိုင်ဘူးရဲ့တယောက်တော်လို့ဒုက္ခာကြီးဒီဘာကြီးဒိဋ္ဌာဘုပ္ပဒေနာလို့ကြည့်ဖို့မမျိုးဓမ္မလေးကြီးဉာဏ်ပညာနဲ့သုံးယောက်ပြင်းပေါက်သိမြင်နိုင်တဲ့ဒီရဲ့မျိုးကသူသားပြီးတော့ဒါလေးလာစီပူကြရမယ်အကျဉ်းဉာဏ်ကျိုးကိုအထုကြရမယ်အဲ့လိုအထုပြီးရင်ကသိနာကဉာဏ်ကြီးယူပြီးတော့ဒုပရိသဘုပ္ပဒေနာရဲ့ဒီကိုတခုဒီတခုဒီကိုပြီးတော့နားလေနားလေဒီအလျောက် ဒုပရိယလောကတဏ္ဍာစိတ်ရကိုငါတို့ဘယ်လိုဖြတ်ရမလဲဘယ်လိုဖြတ်ရမလဲဆိုတော့ဦးဇင်းတို့ဒီနေရာမှာအစသုံးခုကိုနားလည်ထားရမှာပေါ့အတိတ်နဲ့ပြစ္ဆုတ်ပံအပြစ္ဆုတ်ပံနဲ့ပြစ္ဆုတ်ပံအကြောင်းနဲ့ပြစ္ဆုတ်ပံယူပြစ္ဆုတ်ပံအကြောင်းနဲ့အနာဂတ်အကျိုးဆိုဒီသဘောတရားတွေကိုနားလည်ပြီးတော့ဒီလိုဘယ်လမ်းမှာထွက်ရမလဲဆိုတာကိုမိမိတို့ကိုယ်တိုင်တိတ်တတ်တော့နားလည်ပြီးရင်လမ်းတော်လည်းတည်သွားတယ် လမ်းကြောင်းကိုတည်သွားရင်တော့ဒါကြည့်ဒီတော့မာဒီဒီလမ်းလျှောက်ရမယ်တာဝန်ကတော့ဘယ်သူတာဝန်လဲတော့မိမိတို့၏တာဝန်သာဖြစ်ပါတယ်ဗျာမိမိတို့၏တာဝန်သာဖြစ်တယ်အဲ့တော့ဉာဏ်ရှင်ကတော့နားမပြပါဘူးလေဒါပေမဲ့အဲ့လမ်းကြောင်းကြီးရှိပြီဆိုရင်ရှောင်းလန်းရမှာတော့တကယ်တမ်းတော့သိတဲ့ဒုက္ခကလည်းတော့မြောက်လို့လေသူတော်ကောင်းလားကိုယ်လည်းကိုရှောင်းလန်းရမှာဖြစ်တယ်ဘယ်လိုနားလည်ပြီးဒီပြိဿဘောပဒေသနာတော်ကြီးကိုမိမိတို့ ဘောနိစရာဇာတိကတော့သူကဲ့သို့ကမ္မဘဝကိုယူရတဲ့ကမ္မဘဝဒီတာနဲ့တောင်းကြည့်ပြီးမိမိရဲ့အဲဒီပြစ္ဆုတ်ဘဝမှာအာမြေပြကြားလို့ရတော့ဝိပက်ကမ္မဇယုံတော်ဝိပက်စီခြေတန်းခြေတန်းဒီတာကမ္မဘဝပြစ္ဆေရာကမ္မဘဝတည်သောအကြောင်းကြောင့်ဖြစ်နေတဲ့အကျိုးတရားတွေကိုနားလည်ပြီးဒီပြစ္ဆုတ်ဘဝမှာကျူတော်နေတဲ့ဒီကမ္မဘဝတည်သောအကြောင်းတရားတွေ အနာဂတ်ဘဝဇာတိဖြစ်စီပဲလို့ဘလို့နားလေသဘောပေါက်ခြင်းဒီမိတို့ဒီလေသိက္ခာသဘောကလေးနာလို့ဒီမှာအတိအမှန်ကနေရောက်အောင်ပြုပြီးတဏှာခြင်းဒုက္ခမှာလွတ်မြောက်ပြီးတာယောင်ဖြစ်ခြင်းကျိုးကိုအာထုနိုင်ရတဲ့သူတော်ကောင်းများဖြစ်ကြဘုံများတည်းသာဓုသာဓု သာဓုပါဖျား